ဒီနေ့2021ခုနှစ်ဇန်နဝါရီလ30ရက်စနေနေ့ထေရဝါဒကမ္ဘာနန်းစံပိုင်း65ညနေ9:00နာရီအချိန်သင်္นานပို့ချချက်ဓမ္မနုပါဒနာပိုင်းသဘောတရားရာပိုင်းဓမ္မနုပါဒနာပိုင်းမှာလည်းဖိကဏီပိုင်းခုဘုဇင်ပိုင်းရောက်ဘုဇင်ပိုင်းမှာလည်းမနေ့ကသမာဓိတမောဇင်ကြောင်းပြောနေတော့ ပါဠိတော်နီးဖရာဟောတဲ့သမာဓိဖြစ်ကြောင်းတစ်မျိုးပေါ့ပြီးတော့ထကရာပြောတဲ့သမာဓိဖြစ်ကြောင်းတစ်မျိုးဘုန်းကြီးတို့ခုပြောနေရတော့ထကရာပြောနေတဲ့သမာဓိဖြစ်ကြောင်းတရားတွေကိုဆက်လက်ပြီးလေ့လာကြမယ်နော်နေရဘုန်းကြီးတို့ထကရာဘာပြောသွားလဲဆိုကိုယ်တဏ္ဍာမှာစိတ်မချမ်းသာမှုတွေစိတ်မချမ်းမြေ့မှုတွေကျုံလာရင်တောင်က တရားတွေကိုဆင်ញင်နှလုံးသွင်းရမယ်။ဒါကရှင်မျိုးဆိုတာကိုပြောခဲ့တယ်ပေါ့ဗျာ။နေရာတော့ခတ်သက်သက်ပြောခဲ့။ဒါကဆိုတာကဒီကိုယ်နိဗ္ဗာန်ဝင်ညာလူတွေကြည်ပြီးတောင်ကယူလို့ရတော့နော်။အဲဒီတည်းမှာတော့တောင်ကပထမစာပြီးပရိသန်နေတဲ့ဒုက္ခနော်ကိုယ်ဆောင်တဲ့မျိုးသမီးတွေကြည်ပြီးတော့အဲလိုမျိုးကြည်ပြီးတော့လေဒီတောင်ကယူနိုင်တော့။ဩဒီလိုဒီလိုကိုယ်ဆောင်နေတဲ့ခိုက်တာမှာဆိုရင် ထဲကကလေးမှာဘလောက်ဒုက္ခရောက်ကိုယ်ကမသိလို့အရိယသူတော်ကောင်းများကြပြန်ရှင်ញနှလုံးသွင်းနိုင်တယ်ဘုန်းကြီးတို့တွေ့ရတာဆိုရှင်သေးကလေးတို့တောင်ပြန်ပြီးရှင်ញနှလုံးသွင်းနိုင်တယ်ရှင်သေးကလေးလေးဟာဒီနောက်ဆုံးဘဝမှာ9နှစ်နဲ့9ရက်ပရိသန်နေခဲ့ရမွေးမွေးခြင်းပဲမေလောက်တဲ့လူဝမ်းသာလုံးလို့ဘုရားဝိရတန်ဃာတွေဆုံးကတ်တယ်ဆုံးကတ်တဲ့ချိန်မှာပဲမြတ်စွာဘုရားလည်းကတော့ 9နှစ်နဲ့9လဆိုစကားအကောင်းကောင်းကြောင်းနိုင်ဝင်မွေးလာတဲ့ချိန်ဘုရားမွေးတဲ့တန်ခါးတွေဆုံးကအဲ့ဒီချိန်မှာရှင်သာရိပုတ္တရာအရှင်မြတ်ကြီးတို့လည်းကြွလာဒီကလေးလေးကဘုရားကတော်ပြီးနောက်ရှင်သာရိပုတ္တရာအရှင်မြတ်ကြီးသွားခဲ့တော့ ရှင်သာရိပုတ္တရာအရှင်မြတ်ကြီးချက်သားနေလို့ထိုင်လို့ခေါင်းရလားအဲ့မှာကလေးကမိခင်ဝမ်းထဲမှာဆင်းရဲဒုက္ခတွေအကြာကြီးပဲနေကြရတဲ့ခါကျတော့အရှင်ဘုရားအမေရဲ့ပိုက်ထဲမှာ9နှစ်နဲ့9လ သူ့အရင်မှနေရတာဘယ်လိုလုပ်ချမ်းသာနိုင်မလဲဖေ။တောင်းကစကားနဲ့ရှောက်တယ်။မိလုပ်တဲ့လူလည်းကျေနပ်နေတာတကယ်ကိုမြတ်စွာဘုရားပြီးလို့ရင်အကြီးဆုံးပညာဉာဏ်အကြီးဆုံးပုဂ္ဂိုလ်နဲ့စကားပြောနာသားလေးကြည့်ပြီးကျေနပ်တယ်။ဟိုကတော့တကယ်ကိုတောင်းကစကားနဲ့ပြောနေ။ဒါမျိုးတွေပေါ့ဗျာ။တောင်းဩမိဝါနေနေရင်ဒီလိုချိန်ကာလမျိုး ဒါမွေးလာလို့ဘုန်းကြီးတို့တော်သေးမမွေးပဲနဲ့ဒီကောင်နဲ့မှသေသွားရင်ဘာတရားမှမလုပ်ဖြစ်ဘူးဒီချိန်မှငါတရားလုပ်ခွင့်ရတယ်ဒီလိုလေးတောင်းကညာနဲ့ဆင်ញံနှလုံးသွင်းပြီးတရားကြိုးစားတော့ဟိုတဲ့ပုံကိုယ်ကြီးအသက်ကြီးတဲ့ပုံကိုယ်ကြီးတက်ကြီးလာရင် မလွယ်ဘူးဗျထိုင်ဖို့တရားထိုင်ဖို့တရားရှုမှတ်ဖို့ဒီကတော့တရားရှုမှတ်ဖို့အရေးကြီးပါတယ်ဘယ်လိုထိုင်တိုင်းဘုန်းကြီးတို့နိုင်ငံမှာတော့အစိုးရကြမ်းမြင်ပေါ်ထိုင်လိုက်ရမှာဆိုတာမဟုတ်ပါဘူး ဘယ်လိုထိုင်နေအမှတ်တရရှိနေဖို့အရေးကြီးတော့ခါရီအကြမ်းမျိုးမှာထိုင်ပြီးလျှောက်တွေးနေငေးနေမယ်ဆိုတော့ဘာမှမထူဘူး။ဟိုမင်းမဆွမ်းပြက်လာငါဒီတရားတွေကလုံနိုင်မှာမဟုတ်ဘူး။အရွယ်ကောင်းတို့လုံနိုင်တို့ဒါလည်းဟိုဒီသွားဖို့လာဖို့ခက်တော့အဲ့လိုချိန်ကာလမျိုးတွေရောက်နိုင်ဘာမှမလုံနိုင်တော့အဲ့တော့အခုချိန်မှာငါသွားနိုင်လို့လာနိုင်လို့လုံနိုင်လို့ဒီခွင့်ရရလို့ကြိုးစားအထုတ်မှာပဲဒီလိုပေါ့အဲ့တော့ကိုယ်စိတ်က စိတ်မချမ်းသာတွေကြုံလာအဲ့လိုဆင်ញနှလုံးသွင်းပြရနာယောဂါတွေကိုယ်သူကိုယ်မှာယောဂါဆိုရမဖြစ်တော့ကိုတရားထုတ်လို့ရတော့ယောဂါဆိုဖြစ်နေလေတချို့ဒီချိန်မှာဒါနာပြီးအထုတ်လို့ရတာပဲနော်အဲဒီဒီယောဂါပဲဖြစ်သည်ဖြစ်မဖြစ်သည်ဖြစ်ယောဂါဖြစ်တဲ့ပုဂ္ဂိုလ်ကြီးကြည့်ပြီးကိုယ်တောင်းကယူပြီးတော့တင်းနေရင်အထုတ်လို့ရဒါမျိုးတော့အဲဒီခါကျကိုယ်ပြင်းတဲ့ညီငွေတဲ့စိတ်စိတ်ချမ်းတဲ့စိတ်ကပျောက်သွားပါတယ် သေခြင်းတရားနော်လူတွေတဖြုံဖြုံသေနေကြတယ်တကဘာလုံးကြည်လိုက်အဲ့ဒီသေခြင်းဟောငါသေခြင်းတရားတွေမရောက်ခင်ခွင့်ရရတော့ကြိုးစားအထုတ်ပါမယ်ဒီစိတ်ချမ်းသာတရားတော့ဘုံကြီးရောလူကကုံကြုံတာပဲလေကြုံလာတဲ့ခါမှာခုနဇာတိစရာမရဏတရားတွေဆင်ញင်ပြီးတော့ကိုယ့်ရဲ့စိတ်မချမ်းသာမှုတွေစိတ်မချမ်းမြေ့မှုတွေစိတ်ဓာတ်ကြမှုတွေအဲ့ဒါတွေကိုတောင်းကယူပြီးတော့တည်ငြိမ်အောင်လုပ်လိုက်ပါစိတ်မချမ်းသာဘူးဆိုရင်ဘယ်စိတ်ကငြိမ်မလဲ နော်ဒါတွေပဲတွေးအဲကြောင့်မို့အဲ့လိုဆင်ញင်ခိုင်းတာနောက်ပြီးတော့အပယ်ဘေးဒုက္ခတွေလည်းဆင်ញင်ပါအဘိုးကြီးတို့နိဗ္ဗာန်ညာတိရိစ္ဆာန်လေးတွေပဲကြည်လိုက်ပါနော်ခေဆန်လေးတွေအခုနောက်ဘုန်းကြီးတော်ပြင်မဲ့ထွက်ပြီးဒေါင်းနေလာလို့သွားကျွေးနေခါတဲ့ဒေါင်းတွေဆောင်းရသည်မလားအခုလာကြတယ်သူတို့လည်းကျွေးမဲ့လို့မရှိတော့အစာရည်သာရှားပါတဲ့ပုံစံရှိပါတယ်။အဲရောက်လာ။အဲကျွေးမဲ့လို့မွေးမလို့ရှိလို့တော်သေးတယ်သူတို့ခမများများ လူတို့မှမရှိပဲနေဝညသာမှမရှိပဲတနေ့ရှာတနေ့စားလာတော်တော်ဒုက္ခရောက်နော်ကျွေးမလို့မရှိတဲ့ကြက်ကဒုက္ခတွေရောက်ကြတာအဲဘုန်းကြီးတို့မှာပုံမှန်စားစရာနေစရာရှိနေတာလေဟောငါဒီလိုခွင့်ရရလို့စ조사အထုတ်မှာပဲဘယ်တတ္တဝါတွေကြည်ပြီးတော့မြင်နိုင်တာတော့တိဋ္ဌာန်နေပဲပေါ့နော်နောက်တစ်ခုကတော့အတိတ်ကဝတ္တမူလတကအတိတ်ဘဝတွေကဆင်းရဲတွေပေါ့ဗျာဒါဆင်းနေတာပဲဒါတော့ကိုယ်မှာ မညာဖုန်ညာမရသေးအတိတ်ဘဝတွေလည်းဖြတ်တန်းခဲ့ရတော့ဒီဆင်းရဲတို့ကလည်းမျောပြီးတော့နုမာနညာနဲ့လှမ်းမျောကြည့်ရတော့ဒီဘဝလိုပါပဲမညာဖုန်ညာမရဒီဘဝလိုဆင်းရဲနေဦးမှာအနာဂတ်ဘဝလည်းမညာဖုန်ညာမရသေးဒီလိုပဲဆင်းရဲနေအောင်ပါဒါကိုပြောပါတယ်အဲဒီဟာလေးဆင်ញင်တာပဲပရိယေတနာတို့ကဒါသေချာဘောတွေ့ရတော့ဗောနော်စာအုပ်နေရေးစေးဒါတွေအတွက်နေမိုးချုံမနဲ့လင်းလာတွေကနေနေမိုးချုံတွေရှာလိုက်ကြတာ သားအတွက်သမီးအတွက်နော်မိသားစုအတွက်ရှားလို့မဆုံးနိုင်ဒါရီဒုက္ခတွေကြီးပဲလေဟောကိုကတချို့တက်တော့တက်တာတချို့ပင်မမရှားအဲ့လိုမျိုးဆုံးကိုကတက်တော့တက်တော့ငါရှားတာလွယ်သေးတယ်နော်တချို့တက်တော့တက်တာရှားတာလေးဆိုအဲ့လိုမျိုးဟောငါတက်တော့တက်တာရှားလို့ရတဲ့ခါလေးလုံမှဒါမျိုးလေးအဲ့ဒါကိုပြောပါတယ်နော်အဲ့ဒါကဘုန်းကြီးတို့ ကိုယ်စိတ်ထဲမှာစိတ်ဓာတ်တွေကြာနေတယ်စိတ်တွေညစ်နေတယ်နော်မပြောရွှင်မှုဘဝတွေမှာနေရတာစိတ်မချမ်းသာခြင်းအဲ့လိုဖြစ်လို့ဒီလိုတောင်းကယူပြီးတော့စိတ်ကိုတည်ငြိမ်အောင်လုပ်ပါအဲ့လိုပြောသွားပါတယ်သူကလည်းဖြစ်ကြောင်းနောက်တစ်ခုကတော့နံပါတ်9ရဏသုံးပါးဂုဏ်တွေကိုအောက်မေ့လျက်စိတ်ကိုရှင်လန်းကြီးကိုတည်ငြိမ်ဘုရားဂုဏ်တရားဂုဏ်တို့ပွားလိုက်တဲ့ကစိတ်ကရှင်လန်းလာကြည်လင်းလာတက်ကြွလာတက်ကြွတာကိုပြန်တည်ငြိမ်အောင်လုပ်အောင်လေ သိတက်ကြွလွန်ရင်လေသူကလွတ်လွတ်လွတ်လွတ်သွားတတ်တယ်ဒါတရားတွေထက်သန်နေတဲ့အခါကျအဲ့ဒါကိုပြန်တည်ငြိမ်အောင်လဲတည်ငြိမ်နေဆိုစိတ်ကိုငြိမ်ငြိမ်လေးပွားရတယ်ဘုရားကုံတော်ပွားလဲစိတ်တွေရှင်လွန်တက်ကြွလာထက်ထက်သန်သန်ဖြစ်လာတယ်အဲ့ခါကျရင်လေလွတ်လွတ်လွတ်လွတ်သွားတတ်တယ်အဲ့ဒါတည်တည်ငြိမ်ငြိမ်လေးဖြစ်အောင်ချမ်းသာမှုကဘုန်းကြီးတို့လှုပ်ရှားပြီးချမ်းသာတာနဲ့တည်ငြိမ်ပြီးချမ်းသာတာမတူဘူးเนาะတည်ငြိမ်တဲ့ချမ်းသာမှုမျိုးပဲဒါကြောင့်မို့ ပီတိတို့ဒုက္ခတို့ဆိုပီတိဆိုလှုပ်ရှားပြီးချမ်းသာတာနော်အဲ့လှုပ်ရှားဖြည်းဖြည်းနဲ့ဖြည်းဖြည်းနဲ့ငြိမ်သက်ငြိမ်သက်ငြိမ်သက်တည်ငြိမ်နဲ့ချမ်းသာမျိုးပဲကောင်းတယ်ဒါကြောင့်ဘုရားကုံတွေပွားလိုက်လို့စိတ်တွေရှင်လန်းတက်ကြွလာပြီးတည်တည်ငြိမ်ငြိမ်လေးဖြစ်အောင်ပြန်လုပ်ရပုံမှန်နေထားလေးနဲ့နှလုံးသွင်းရအောင်နောက်တစ်ခုကတော့ဒီသမာဓိဖြစ်ခြင်းဘာလို့ရမလဲပြန့်လွင့်တဲ့ပုံကိုဟိုတွေးဒီတွေးတောင်းစင်မရရှောက်တွေးနေတဲ့ပုံကို အဲ့ဒါမျိုးတွေပြောနေတဲ့ပုဂ္ဂိုလ်ဒီလိုပြန့်လွင့်နေတဲ့ပုဂ္ဂိုလ်ရှောင်ရမှာအဲ့လိုမျိုးပုဂ္ဂိုလ်မပေါင်းရအောင်သူနဲ့ပေါင်းသူ့အတူလာပြီသူပြောသလိုပြောသူတွေးသလိုတွေးဒါမျိုးတွေဖြစ်တတ်တယ်အဲကြောင့်တမားကြီးဖြစ်ခြင်းစိတ်ပြန့်လွင့်တဲ့ပုဂ္ဂိုလ်စိတ်ပြန့်လွင့်ပြီးတောင်မြောမြောပြောပြောတဲ့ပုဂ္ဂိုလ်မတည်ငြိမ်တဲ့ပုဂ္ဂိုလ်မျိုးမတည်ငြိမ်တဲ့ပုဂ္ဂိုလ်ကပါဇက်ကလည်းတောင်မြောမြောပြောပြောတာပဲဟိုသွားဒီသွားမငြိမ်ဘူးအဲ့လိုမျိုးအဲ့လိုမျိုးပုဂ္ဂိုလ်ဆိုရှောင်ရတယ်အဲ့လိုမျိုးပုဂ္ဂိုလ်နဲ့လိုက်ပေါင်းကိုယ်ပိုင်လိုပုဂ္ဂိုလ်ဖြစ်သွားတော့ဘယ်တော့မှမငြိမ်ချမ်းတော့ ဒါလေးကမှတ်ထားမယ်တည်ငြိမ်တဲ့ပုဂ္ဂိုလ်တည်ကြည်တဲ့ပုဂ္ဂိုလ်နဲ့ပေါင်းသင်ရတယ်ဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပါတည်တည်ကြည်ကြည်နေတတ်တဲ့ပုဂ္ဂိုလ်ပြောတတ်တဲ့ပုဂ္ဂိုလ်သွားတတ်တဲ့ပုဂ္ဂိုလ်လာတတ်တဲ့ပုဂ္ဂိုလ်ဒီလိုပေါင်းရတယ်အဲ့လိုပုဂ္ဂိုလ်နဲ့ပေါင်းမှကိုယ်လည်းတည်ကြည်အေးချမ်းငြိမ်ချမ်းတာတည်ငြိမ်မှုတည်ငြိမ်တဲ့အေးချမ်းမှုပဲကောင်းတယ်လှုပ်ရှားတဲ့ဟုတ်လားငြိမ်ချမ်းမှုဆိုတော့ခဏပါပဲအဲ့ဒါနဲ့ ဒါကြောင့်ဒီမှာတမာရီဖြစ်ကြောင်းဆိုတာခေါင်းတီတီကြီးကြီးလေးပြောတတ်ပုဂ္ဂိုလ်တီတီကြီးလေးသွားတတ်တဲ့ပုဂ္ဂိုလ်စိတ်ငြိမ်ငြိမ်ချမ်းချမ်းတီတီကြီးလောက်တတ်တဲ့ပုဂ္ဂိုလ်ပြောတတ်တဲ့ပုဂ္ဂိုလ်စိတ်ထားတတ်တဲ့ပုဂ္ဂိုလ်ဒါမျိုးပေါင်းအောင်မယ်ဒါဆိုရင်ကိုယ်လည်းတည်ငြိမ်ချမ်းတော့နောက်ဇံဝိမောက္ခတို့ဆင်ញင်ဒါတော့ဇံကရာဘူးမှာမရာဘူးရင်တော့ဆင်ញင်ဖို့ခက်ပါတယ်ဝိမောက္ခဆိုမညာဖုံညာခုံတွေကိုဆင်ញင်တာပြောတယ်ဒါကြီးကတော့ ဟိုအထုတ်လို့ရသွားမှာပဲနှလုံးသွင်းလို့ရဟိုလိုကတော့မလွယ်ပါဘူး။နောက်နံပါတ်7ဘာပဲလုပ်လို့ပေါ့သွားတာပဲပြရတာပဲအမြဲတမ်းစိတ်တည်ငြိမ်ဖို့စိတ်ကညွတ်ထားမယ်။ဟောငါတည်ငြိမ်တာသမာဓိဖြစ်လို့လည်းစိတ်ထားလေးရှိရမှာ။ငါတည်အောင်တည်ငြိမ်အောင်လုပ်မယ်သွားတာပဲဖြစ်ဖြစ်လာတာပဲပြရတာပဲဖြစ်။ငါတည်ငြိမ်ငြိမ်လေးဖြစ်အောင်သွားမယ်တည်ငြိမ်လေးဖြစ်အောင်ပြောမယ်။ လွတ်တော့လွတ်တာပေါ့နော်ဘုန်းကြီးတို့လည်းဒီပြောတဲ့ဆိုတဲ့ကဟောတဲ့ခါမှာဒီပုံမှာတည်တည်ငြိမ်လေးတတ်နိုင်မြတ်တတိကပ်ပြီးပြောတယ်ခါကျလွတ်သွားတယ်လွတ်သွားလဲပြန်ကောက်အောင်ကြိုးစားလဲအဲ့လိုလုပ်ရအဲ့လိုနဲ့ဖြည်းဖြည်းဖြည်းဖြည်းနဲ့အဲတည်ငြိမ်ချမ်းသာမျိုးရသွားတော့ပေါ့ဗျာအဲ့လိုမျိုးလောက်သွားလို့ရှင်နေနိုင်သွားလို့ရှင်ဒါကိုယ်တဏ္ဍမှာတမာရီတွေဖြစ်လာမယ်တမာရီတွေဖြစ်လာရင်နေရာထိုင်တဲ့ဘဝမှာချမ်းသာတော့ မတည်ငြိမ်တဲ့ဘဝမျိုးဆိုမချမ်းသာဘူးအဲတော့တမာရီဖြစ်ကြောင်းတရားဒီလောက်နဲ့တမာရီဘုရားရှင်ဖြစ်ကြောင်းတရားဒီလောက်နဲ့ပြီးကြမယ်နော်နောက်ပြီးတော့ဥပိ္ပခဖြစ်ကြောင်းတရားဥပိ္ပခတန်ဖိုးရှင်ဖြစ်ကြောင်းတရားဒါကိုသွားကြောင်းဖရာဟောအရင်စပြောမယ်နော်ဖရာဟောကြဘာမိတ်ထားလဲဆိုတော့ဥပိ္ပခဆိုတာကလှုပ်ရှားမှုမရှိဘူးစိတ်လေးငြိမ်တဲ့ balance ဖြစ်နေ ချမ်းသာမဟုတ်လို့ဆင်းရဲတာမဟုတ်ဘူးတည်တည်ငြိမ်ငြိမ်လေးဖြစ်နေတယ်အဲ့တော့မိအဲ့ဒီလိုတည်တည်ငြိမ်လေးကိုယ်တဏ္ဍာမှာရှိမရှိဘုရားကဆင်ញင်စဉ်းစားပါဆင်ញင်နှလုံးသွင်းပါဥပိ္ပကတံဝေကိုယ်စိတ်ထဲမှာတည်တည်ငြိမ်ငြိမ်လေးဖြစ်နေရင်ဒါကိုလည်းတတိညာနဲ့ကြည့်နေပါသိအောင်ရှုပါဥပိ္ပကတံဝေမဖြစ်ရင်လည်းမဖြစ်မှန်းသိအောင်ရှုပါဖြစ်ရင်ဘာကြောင့်မို့ယူလဲဆိုတတိနဲ့ ဝိရိယနဲ့ပေါ့တတိညာနဲ့ရှုလို့ဖြစ်တာတတိညာမရှုရင်မဖြစ်ဘူးပေါ့။ဟောမဖြစ်သေးတဲ့တာမို့ဆိုဘာကြောင့်ပြောရင်ဆင်ញနှလုံးသွင်းတာလို့တတိညာနဲ့ဆင်ញနှလုံးသွင်းရတာ။ဆင်ញနှလုံးသွင်းတတ်တဲ့ယောနိတော်မလေးဒီကတော့ခေါ်တော့ပေါ့။တဲကိုရောက်အောင်တတိညာမယ်။ဆင်ញနှလုံးသွင်းတဲ့ဒီအာမဆင်ញတော့ဒီအာမလေးကတ်နေတာပေါ့။နော်တတိညာညင်လေးနဲ့ကတ်နေ။နော်ဆင်ញနှလုံးသွင်းတတ်တဲ့အကြောင်းယောနိတော်မလေးကဆင်ញနှလုံးသွင်းတာပါတတိညာမယ် အဲ့ဒါလေးကလည်းပေါ်ပြီးပြောမြင်အောင်ရှုရအောင်နှလုံးသွင်းတဲ့အာယုံလည်းပေါ်ပြီးပြောဖြစ်ပြီးပြမြင်အောင်ရှုရရှိကစဉ္ညာနှလုံးသွင်းတာတတိညာကအကြောင်းနောက်ကစဉ္ညာနှလုံးသွင်းကြောင့်သိနေတဲ့အာယုံဘဝင်လေးထွက်တဲ့အာယုံတို့မတက်ကမထဘူးဒါလေးကပေါ်ပြီးပြောပေါ်ပြီးပြောဒီလိုသိပါတယ်ဒီဥပိ္ပခာတန်ဖိုးဆရာဘယ်မှာမှပြည့်စုံမလဲဆိုအရတ္တမညာရမှာပြည့်စုံတယ်ဒါပြည့်စုံရင်အကြောင်းကအဲ့ဒါကတော့သုဒ္ဓမညာစဉ္ညာမညာနဲ့စဉ္ညာနှလုံးသွင်းမှသိနိုင်ပါ ဒီတိုင်းတော့မသိနိုင်ပါဘူးဒီတော့ဒီဥပ္ပခာတန်ဖိုးစဉ်နဲ့ပတ်သက်ဘုန်းကြီးတို့ဗာတိထားဖို့လိုလဲဆိုတော့ဥပ္ပခာတန်ဖိုးစဉ်ရဲ့ဝိသုရိမေတို့ကြဗာပြောသွားလဲဆိုတော့ဥပ္ပခာတန်ဖိုးစဉ်ရဲ့ကိလက္ခဏာတို့ရာတာတို့ပစ္စုပ္ပထံတို့ဒါတွေသိရမယ်ဲ့တော့ခုဘုဇင်တရားတွေလည်းပြီးကန်ပြီဆိုဘုန်းကြီးဒီဥပ္ပခာတံဥပ္ပခာတံဘုဇင်ရဲ့လက္ခဏာတို့ရတ္တတို့ ပိစုပဋ္ဌာန်လို့မပြောခင်ဘုဇင်လေးထပ်ပြောမယ်နော်ဘုဇင်ကဆို body အင်္ဂ body အင်္ဂဆို body ဆိုသစ္စာလေးပါးကိုသိတဲ့ပုဂ္ဂိုလ်အင်္ဂကအကြောင်းအင်္ဂအစိတ်ပိုင်းပေါ့သစ္စာလေးပါးကိုသိကြောင်းအစိတ်ပိုင်းအင်္ဂပေါ့သိကြောင်းပါပဲတနည်းပြောသစ္စာလေးပါးသိမှုအစိတ်ပိုင်းအင်္ဂတစ်ခုပဲနော်ဥပမာပေးကြတော့ဘုန်းကြီးတို့လူမှမျက်စိအင်္ဂါရှိမှအစင်ကုန်မြန်မျက်စိ မျက်လုံးရှိမှဒါအဆင်ကိုမြင်တယ်ဒီမျက်လုံးချုပ်တဲ့နေ မမြင်ဘူးပေါ့နားအကြည့်တတ်လေညာနားအင်္ဂါလေးရှိနေမှအတန်ကြားတယ်နားအင်္ဂါချွေးနေမှကြားအဲ့ဒီဥပမာလိုပဲဒီဘုဇင်ခုနှစ်ပါးတရားအစိတ်ပိုင်းနေနဲ့မပြည့်စုံရင် သစ္စာလေးပါးကိုမသိနိုင်ပါဘူးဥရဗျာညာမရသေးမီဆိုဒီဘုဇင်တရားကိုမပြည့်စုံတာအဲ့တော့ သစ္စာလေးပါးကိုပြီးပြီးဆုံးဆုံးဒီ69ပါးနဲ့မပြည့်စုံသမျှမဲ့သစ္စာလေးပါးကိုပြည့်စုံမသိနိုင်ဘူးနော်ဥရပြညာလောက်ရောက်အောင်မှဘုဇင်တရားတွေပြီးစုံတဲ့အတွက်သစ္စာလေးပါးကိုသိရပါတယ်ဒါဘုဇင်အကြောင်းပဲအဲ့ဒီဘုဇင်နဲ့မှအစိတ်ပိုင်းတစ်ခုကပါလဲဥပ္ပခဥပ္ပခတာဘုဇင်လက္ခဏာဘာလဲဆိုတော့ပါဠိလေးဖတ်ပြမယ်နော်နားထောင်မှဒါတော့သမဝါဟိတလက္ခဏာ စိတ်စိတ်တဲ့ကိုအညီအမျှဖြစ်စေအညီအမျှထားလို့ရတယ်ဝင်လေထွက်လေအောင်လေးဖြစ်နေအသာလေးပဲတက်တောင့်တက်တာလေးအတိလေးကတ်ရှုနေမှာတိမ်မွေ့နေတိတ်တည်တာတဲ့ဟုတ်ကဲ့မတိမ်တိမ်မွေ့တဲ့ဆင်ရောမှာတည်တာသူကသူဒါလေးပဲညအတိလေးကတ်ကြည့်နေချောင်းကြဆိုင်ရှာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်ချမ်းသာလည်းမဟုတ်ဒီလိုက်လို့အတိလေးကညီညီမြမြလေးဖြစ်နေသူရဲ့ဥပ္ပခါရဲ့သဘောကညီမြတဲ့သဘောပဲစိတ်စိတ်တည်းတည်းညီမြတဲ့ညီမြစွာဖြစ်နေတဲ့သဘောပဲ ညီညီမြမြဖြစ်နေတဲ့သဘောဆောင်းနေတဲ့သဘောဒါကလက္ခဏာသူ့ရဲ့ကိစ္စဘာလဲဆိုပါတုပက္ခပါတုပစ္စေတာရတ္တာတစ်ဖက်သက်လိုက်ခြင်းကိုပယ်ပယ်ခြင်းကိစ္စကြီးဒီဟိုဘက်လိုက်တယ်ဒီဒုက္ခပဲလည်းမလိုက်ဒုက္ခပဲလည်းမလိုက်တစ်ဖက်သက်လိုက်တာမျိုးမရှိဘူးနော်အဲ့လိုလိုတစ်ဖက်သက်လိုက်တဲ့ကိစ္စမျိုးမလုပ်ဘူးမဖြစ်ဘူးအဲ့လိုမျိုးပယ်ခြင်းကိစ္စရှိတယ်လို့ပြောတယ် နောက်တစ်ခုကတော့ပစ္စုပ္ပတ္ထံဆိုဘာလဲဆိုအစ္ဆတဘာဝပစ္စုပ္ပတ္ထနာအလိုဘိုချိန်ဝင်ချိန်ကြည့်လို့အလဲဘိုမှာညီမျှနဲ့ငြိမ့်နေတဲ့သဘောလေးပေါ့အလဲကောင်တော့မှာတည်ငြိမ့်နေတဲ့သဘောလေးကိုပြောပါနော်ဒါကိုအစ္ဆတဘာဝပစ္စုပ္ပတ္ထနာလို့သုံးပါနောက်တစ်မျိုးဒီပစ္စုပ္ပတ္ထကိုဘာသုံးမြန်လဲဆိုသမပောတာနာအတ္တနာပစ္စုပ္ပတ္ထကသာရတိဝိယဓာတ္တပါ အဲ့လိုပြောသွားတာဒါကဘာပြောရလဲဆိုတော့ဒီရှေးတုန်းကပေါ့ယထာတွေပါမြင်းယထာတွေပါမောင်းတယ်မြင်းနဲ့ကောင်းလို့မြင်းအများကြီးလို့ဒီလိုမောင်းနေတာမြင်းတွေကညီလူများလို့သွားနေအပေါ်ကမြင်းမောင်းနဲ့လဲမောင်းတဲ့လူကတက်တော့တက်တာလေးပဲဒါလေးပဲမေ့လိုက်သွားအဲ့ဒီသဘောမျိုးပဲဒီဥပ္ပခတံဝစဉ်ရောက်သွားလို့ရှိရင်အဲ့လိုပဲတက်တော့တက်တာလေးရှုမှတ်နေအောင်အတိလေးကတ်ကြည့်နေအောင် ဟောဒီဥပ္ပခါရဲ့သဘောကဒီလိုပါလားဆိုတာသဘောပေါက်လာညံနေမှာဒီဒီညင်ညင်လေးနဲ့ဖြစ်နေတဲ့သဘောကဥပ္ပခါပဲဒီလိုသဘောပေါက်လာပြီးတော့ဘုန်းကြီးတို့တင်းညိုအနေနဲ့ဒီပါဘိဓမ္မာလေးလာထားတဲ့ပုံကိုဒီပါကိုတင်းညိုထဲမှာကြတော့သောဗနာဒါနာစီကောင်းတဲ့စေတသိက်ပေါ့ကုသိုလ်စေတသိက်တွေထဲမှာစေတသိက်က52ခုရှိတာပေါ့နော်အဲဒီမှာ ကုသိုလ်စေတသိက်အကုသိုလ်စေတသိက်ကုသိုလ်စေတသိက်တွေမှာတတ္တရမေသတ္တရာ စေတသိက်ဆိုတာနဲ့ဒီဥပေက္ခနဲ့တူတူပဲတတမေဇတရာဆိုတာကဘာလဲကုသိုလ်ဖြစ်တိုင်းမှာပါနေတယ်တတမေဇတို့စိတ်နဲ့စေတသိက်ညီညီမျှမျှလေးထားတဲ့သဘောပဲအဲ့ဒါတရားထုတ်မှသိတယ်ဟိုလိုကတော့မသိနိုင်ဘူးတရားထုတ်တဲ့အခါကျတော့ရှုမှန်ရင်ရှုမှန်ရင်လည်းဟုတ်လားညီမျှသွားရင်မလို့ကောင်းတာပဲတရားရှုလို့ကောင်းတဲ့အခါမှာကြောင်းကြပါစံမင်းပုံမှန်လေးသွားနေတာပဲ ညီးမြတဲ့သဘောကဒီခုနကစိတ်စိတ်တွေညီးမြတဲ့သဘောတာမန်ပြောနေတော်တော်သိခက်တယ်တရားရှုမှမသိတယ်တရားရှုမှလို့စိတ်စိတ်တွေဒီမှတ်စိအောင်နဲ့ကတ်သွားပြီးစိတ်ကလည်းလိုက်တဲ့နေစိတ်စိတ်တွေကလိုက်တဲ့ညီးမြလေးဖြစ်နေတော်တော်ရှုမှလို့ကောင်းတယ်အဲ့လိုရောက်လာရင်ရှုညီးမြတဲ့ပိုင်းလေးရောက်လာရှုမှတ်တာလို့လို့ကောင်းလာတယ်ကြောင်းရဆရာပဲစိုက်ဆရာမလားပုံမှန်လေးမှတ်နေအဲ့ဒါညီးမြတဲ့သဘောလေးပဲ ဒါနဲ့ပတ်သက်ဘုန်းကြီးတို့ကဘာသိထားဖို့လိုလဲဆိုဥပ္ပခါပေါ့နော်ဥပ္ပခါမှာစာပေမှာဥပ္ပခါဘယ်နှမျိုးရှိလဲဒါလေးတွေသိထားဖို့လိုတာပေါ့နော်အဲ့ဒါလေးလည်းဘုန်းကြီးတို့နည်းနည်းပါးပါးပြောပါဦးမယ်ပထမတော့ဒီထဲမှာလည်းဘုန်းကြီးတို့ခေါင်းစည်းပေးထားတယ်လည်းပါပါတယ်ခေါင်းစည်းပေးထားတယ်လည်းပြန်ကြည့်ကြည့်နော်ဒီနေ့ခေါင်းစည်းပေးထားတယ်မှာဥပ္ပခါ10ပါးဆိုပါပါတယ်အဲ့ဒါလေးတွေကိုဘုန်းကြီးတို့တစ်ခုချင်းပြောပါပထမကတော့ ဗြဟ္မဝိဟာရဥပ္ပခါပေါ့ဗြဟ္မဝိဟာရထဲမှာပါတဲ့ဥပ္ပခါဥပ္ပခါ10မျိုးရှိတယ်ဗြဟ္မဝိဟာရဥပ္ပခါဆိုတာကဘုန်းကြီးတို့ဒီတရားထုတ်တဲ့ပိုင်းမှာစရုလာတွေကကမ္မဏပွားတဲ့အခါမှာဘုန်းကြီးတခါတခါဥပ္ပခါပွားခိုင်းပါတယ်ဥပ္ပခါကဘာလဲဆိုရင်ပုဂ္ဂိုလ်တူတယောက်မှာမေတ္တာဆိုတာကဓာန်လူကြီးတို့အတူတူနေတဲ့ပုဂ္ဂိုလ်မေတ္တာထားတယ် ကိုယ်နဲ့ဓာန်လူကြီးတွေပုံပုံမျိုးတူနဲ့မေတ္တာမထားတိုင်းမာနတွေနဲ့တယောက်နဲ့တယောက်မာနတွေရှင်ပြိုင်တိုက်ခိုက်ပြီးနေတတ်တယ်။ကိုယ်နဲ့နေကြတဲ့ပုံကိုယ်တွေဆင်းရဲဒုက္ခရောက်တဲ့ပုံကိုယ်တွေအသိဉာဏ်အားနည်းတဲ့ပုံကိုယ်တွေဆိုရင်တော့ကရုဏာထားတော့ကရုဏာမထားမိလဲအနိုင်ကျင့်မိတတ်တယ်။ကိုယ်ရဲ့တာလုံးနဲ့ပုံကိုယ်နိုင်ငံရေးစီးပွားရေးတခုခုနဲ့ပေါ့လေအောင်မြင်ကြော်ကြားတဲ့ပုံကိုယ်များစမုဒိတာပွားတယ်။မပွားနိုင်လည်းအကုသို့ဖြစ်ပြန်တယ်။မုဒိတာအတော်လေးခက်တယ် အပြောလွယ်တယ်မပွားတိုင်းအာဟုသူဖြစ်တတ်တယ်ပွားတိုင်းလည်းမုဒိတာလွတ်လပ်ကုကုသူဖြစ်ပြန်တယ်တချို့ပုဂ္ဂိုလ်ကြောင့်လားဒီပုဂ္ဂိုလ်ဟာမုဒိတာလည်းထားလို့မရဘူးဥပေက္ခလည်းကရုဏာလည်းပွားလို့မရမေတ္တာလည်းပွားလို့မရလောကမှာတွေ့လည်းများအဲ့လိုပုဂ္ဂိုလ်တွေလူဆိုးလူမိုက်တွေအတိတရားမရှိတဲ့ပုဂ္ဂိုလ်တွေပြောကြပြလှုပ်ရှားလို့ဒါမျိုးပုဂ္ဂိုလ်တွေတွေ့လည်းအဲ့ဒီကကြသူတို့ကြည့်ပြီးကိုကဒေါသတွေဖြစ်တတ်တယ် ဒေါသကြီးဖြစ်တော့ဒေါသမဖြစ်အောင်ဘုရားဗာဆင်ញံကဥပေက္ခဆင်ញံဟောသူလို့သမျှကံသူခံမှာပဲသူပြောသမျှကံသူခံမှာပဲငါလည်းမကောင်းတာလည်းငါခံမှာပဲငါမကောင်းတာပြောငါခံမှာပဲအဲ့လိုကံတရားဆင်ញံတာကိုဗြဟ္မဝိဟာရဥပေက္ခခေါ်တယ်နော်ဘုန်းကြီးတို့အမှားတော့ဘယ်လိုပြောဟာဒီကောင်မြေကထာနဲ့ငါဥပေက္ခပြုတာဆိုလုံးဝလက်မကြည့်တာပြောအဲ့ဒီလိုမဟုတ်ဘူးကြာဒီဥပေက္ခသူ့ပေါ်မှာ မေတ္တာလည်းမထားဘူးမုန်းတာလည်းမရှိဘူးချစ်တာလည်းမရှိဘူးကံတရားဆင်ញင်ပြီးနေလိုက်တာဒေါသလည်းမဖြစ်ဘူးလောဘလည်းမဖြစ်ဘူးသူနဲ့ပတ်သက်တာမျိုးတယ်နော်အဲ့ဒါမျိုးထားတဲ့သဘောမျိုးပြမဝိရတော့ဥပေက္ခလို့ခေါ်တယ်ဒါလည်းကျင့်ဘူးမှပုံလွယ်မကျင့်ဘူးလို့ခုနလိုထင်တတ်တယ်ဟောမြေကတ္တနဲ့ဥပေက္ခပြုတ်ထားလိုက်တယ်ဒါဥပေက္ခထင်တတ်အဲ့လိုမဟုတ်ဘူးပြမဝိရတော့ဥပေက္ခမှတ်ထားမယ် နောက်တစ်ခုကတော့ဗာလဲဆိုတော့ဘုဇင်နဲ့ပတ်သက်တဲ့ဥပက္ခကိုအခုပြောနေဝင်ဒါတွေကတတ္တမေဇာတနဲ့အတူတူပါပဲတရားရှုမှလို့ဥရပြညာတော့ရောက်သွားပြီဆိုလို့အဲ့နောက်ပိုင်းမှာကျတော့သူကရှုမှတာတွေအစဉ်ပြေးလာဒါကြီးလည်းကြောင်းကြဆက်ဆရာမလို့ဘူးဒီအာယုံလည်းရှားဆရာမလို့အလိုက်သိမ့်လေးမှတ်နိုင်တာလေဖြည်းဖြည်းနဲ့ဝိပဿနာဉာဏ်ကြီးရင့်လာလေရင့်လာလေအလိုက်သိမ့်လေးမှတ်နိုင်တာလေအဲ့ဒီသဘောမျိုးပဲဒါက ဒါကြောင့်ဥရပြညာလောက်မှဒီဘုဇင်ဥပေက္ခတွေ့တယ်ဥရပြညာမရောက်မချင်းဘုဇင်ဥပေက္ခမတွေ့နိုင်ဘုရားအဲ့ဒီလိုတရားဟောတာအဲကြောင့်ဘုန်းကြီးတို့ကဒီလိုဥပေက္ခတွေပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဘုဇင်တရားတွေရှုမှတ်ပြီးဆိုရင်ဥရပြညာလောက်မှသင်ပေးတာဖြစ်တဲ့အတွက်ဒီညာလောက်တော့အ ਨੇ ဆုံးဘုန်းကြီးတို့တွေရအောင်အထောက်ဖို့ကောင်းတယ်နော်ဘယ်သူပဲဖြစ်ဖြစ်ဘယ်ယောဂီပဲဖြစ်ဖြစ်ဘုန်းကြီးဆန္ဒအနေနဲ့ရအောင်အထောက်စေချင်တယ်ရနိုင်ပါတယ်တကယ်လားတော့ ဟိုဟိုဆက်ဆက်ဒီဆက်ဆက်နဲ့တော့မလုပ်နဲ့ပေါ့ဗျာဟိုဟိုကလေးလဲတပတ်လောက်လို့ဟိုကလေးလဲ10ရက်လောက်လို့အဲ့လိုလုပ်လို့တော့မရဘူးဗျာတခုတည်းဟို ကမ္မဋ္ဌာန်းတခုတော့ဆွဲဆွဲမြဲမြဲလုပ်ရတယ်တာမန်ချံကလုပ်လို့မရဘူးဘုန်းကြီးတို့ခဏခဏပြောပြတာရှိပါတယ်အတမောဟကြောင့်ပညာရတခုခုဘုန်းကြီးဆိုလို့ဘုန်းကြီးဘွဲ့ကြီးကအကြာကြီးသင်ရတယ်ပြန်ချတာတွေရောပြန်လေးလာတွေရောအကြာကြီးသင်ခဲ့ကဲဒီဘွဲ့တွေကဘလောက်အသုံးချလဲဒီဘွဲ့ကပဲ နောဂုတိတပြန်တော်မူပါရင်ဒီခေါင်းကြီးပဲရေးလို့ရမှာဒီတဲ့ဟိုဘက်ပါမလားဘူးအခုကျင့်ကြအထုတ်နေတဲ့ပညာရတွေကဘောဟတန်တရားဆက်ဆက်ပါတော့မှာနိဗ္ဗာန်မရောက်ခြင်းပါတော့မှာနာအတော်ကောင်းတဲ့တရားပါ အကြောင်းကိုဒီလိုတကယ်မြင့်မြတ်တဲ့တရားခဏလေးအထုတ်လုံးနဲ့မရနိုင်ဘူးရရင်လေဘုရားရှိတော်မှာကြာလိုက်ဘုန်းကြီးတို့ကြုတ်ကုန်မကြုတ်ပါဘူးမရပါဘူးလွယ်လွယ်နဲ့မရပါဘူးအဲ့လိုမျိုးနားလည်တာစိတ်တက်ကြစရာမရှိဘူး ကိုနီးမှန်လာမှလုံဖို့ပဲရှာသမားတွေလည်းရှိနေတယ်တရားပြတဲ့ပုံကလည်းအများကြီးပဲကိုခက်ခဲရှိလားဆွေးနွေးဖို့ဘာအာနာစရာရှိလို့အဲ့လိုလောက်သွားရင်တုတ်တက်ပါတယ်အကြောင်းဘုန်းကြီးတို့ဒီသင်္นานနေလဲအဲ့လိုဖြစ်စီခြင်းလို့လောက်ပေးတယ်ဒါတော့ဘိုးစဉ်ဥပိ္ပခာဆိုတာကတော့ခုနပြောသလိုပေါ့နော်ဥဒပြညာတော့မှစသိပါတယ်ဟိုလိုကတော့မသိနိုင်ပါဘူးနောက်တစ်ခုကတော့ဗာလဲဆိုတော့ဒီ ဖိုးစဉ်ကဥပေက္ခပြီးတော့တတရမေဇတတခုနအတူတူပဲတတရမေစိတ်စေတသိက်ကိုအညီမြထားပြီးထားနိုင်တဲ့သဘောဆိုတာကစိတ်စေတသိက်စိတ်နဲ့စေတညီအောင်စိတ်လေးညီအောင်ထားနိုင်တဲ့သဘောပေါ့ဗျာဒါတွေကတော့အတိအကျတူတူပါပဲနော်ရှုမှတ်တဲ့ပိုင်းမှာဒီစိတ်လေးညီမြမြထားနိုင်ရင်သူကဒါတတမေဇတတပဲနောက်ဇာနာဥပေက္ခတတမေဇတဇာနာဥပေက္ခရှိသေးတယ် ဒါကြတော့ဇန်နဲ့ပတ်သက်တော့ဘက်ကအဲ့ဒါတော့သူကတော်တော်များများဘုန်းကြီးတို့သိထားတာကဇန်ပိုင်းမှာကြည်လိုက်ပေါ့နော်ဇန်ပိုင်းမှာဆိုဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်များကြစရုပ်ကနိနဲ့ဘုရားဟောပါတယ်ပိစကနိမှာကျတော့ဗိဓမာသင်္ဗိဓမာတာသင်္ညုမှာပဲတွေ့တယ်တော်တော်များများဘုရားဇန်ပိုင်းနေဟောတဲ့ကမှာတော့ပထမဆုံးဇန်ကဝိတ္တဝိသတာပိတိဒုက္ခဧကတာဇန်က၅ပါးဆင်ញံနှလုံးသွင်းနိုင်မယ် နိဝရဏတွေလည်းကင်းနိုင်မယ်ဆိုတာပထမဇန်ရတာပေါ့နော်နမိတ်ပေါ်မှာဇန်ကဆင်ញနှလုံးသွင်းတယ်နမိတ်ခိုင်မြဲမှာဆင်ញနှလုံးနမိတ်မခိုင်မြဲဆင်ញနှလုံးမသွင်းနိုင်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ကြတော့ဝိတက်နဲ့ဝိစာရတပြိုင်တည်းကျော်သွားတယ်အဲတော့ပရမဇန်ဝိတက်ဝိစာရပိတိသုခဧကဂရာဇန်က၅မျိုးပေါ့ဒုတိယဇန်ကြတော့ဘာဖြစ်သွားလဲဆိုပိတိဒုက္ခဧကကရဝိတ္တနဝိစာရပြုတ်သွားတယ်။အဲ့ဒီ အဲ့မှာကြည်လိုက်ဒုတိယဇာမှာဆိုပိဋိယဒုက္ခဧကကရာရေပေါ့နော်ဒီဒုက္ခချမ်းသာတော့ချမ်းသာတော့ခံစားနေတဲ့သဘောဒါပေမဲ့ပိဋိနဲ့ရောနေတဲ့ခါကျတော့ဒုက္ခသဘောကငြိမ်သက်ပြီးချမ်းသာတာမျိုးမဟုတ်ဘူးသူကလှုပ်ပိဋိကပါတော့ပိဋိဆိုတာသိတဲ့အတိုင်းကြွတက်နေတာမြောက်တက်နေတာဟောလှိုင်းလုံးနေတဝုံဖြစ်တော့ဖြင်းကလေးဖြင်းကလေးဖြင်းကလေးဖြင်းကလေးဒီလိုပေါ့အဲ့ဒါမျိုးတွေဖြစ်တာပိဋိနဲ့ရောနေတဲ့အတွက်ဒီ ချမ်းသာဒုက္ခလည်းမထင်ရှားဘူးဗျမပေါ်လွင်ဘူးပေါ့အရာသာသူဒုတိယဇာမှာရှိတဲ့ပီတိဒုက္ခဧကဂရဒါဒုတိယဇာအဲ့ဒီကနေဆက်အထုတ်လိုက်တယ်တတိယဇာကျတော့ပီတိပြုတ်ကြသွားဒုက္ခနဲ့ဧကဂရပီတိနဲ့ကြွာသွားတဲ့ဒီဒုက္ခအင်မတန်ချမ်းသာတယ်ဒုက္ခကြတက်တက်ဖြစ်သွားတော့လှုပ်ရှားပြီးမဟုတ်ဘူးငြင်းငြင်းတက်တက်ချမ်းသာတယ်အဲ့ဒီနေရာမှာဘုရားကဒီ ပါဠိလေးနည်းနည်းဖတ်ပြမယ်နော်ဒီတတိယဆံမှာသူကဒီဥပိ္ပခာဆိုင်ကပါတာတော့မဟုတ်ဥပိ္ပခာသဘောကြီးအဲ့ဒီထဲမှာပါတယ်ဆိုတာတည်ငြိမ်တဲ့ချမ်းသာမျိုးနော်ပိတိယပိတိဝိရာကယာကဂိဉ္ဉ္ကြောင့်ဥပခကောတော့မှာစိတ်ကိုတည်ငြိမ်ထားပြီးတော့ဝေရသိနေတယ်တဲ့ဟုတ်လားတရားရှုမှတ်တွေကတတော်တတိရှိနေပဲတံပဇာတော့အသိဉာဏ်ရှိပြီးတော့နေနိုင်တယ်သူခင်းစာကာယေနဒီ ကိုယ်ဖြစ်မလို့ကောင်းစိတ်ဖြစ်မလို့ချမ်းချမ်းသာသာပရိတံဝေဒီခံစားရတယ်အဲ့ဒီလိုຢာကကင်းပြီးတော့ပီတိဟာပီတိနဲ့ဝိရာကပီတိလည်းမရှိတော့ဘူးဝိရာကလည်းကင်းနေတယ်အိမ်မှာငြိမ်သက်ပြီးနေတယ်ပေါ့ဗျာအဲ့ဒီခါမှာရိယာပုဂ္ဂိုလ်တွေကဒါမျိုးတည်ငြိမ်တဲ့ဒုက္ခကြက်တက်တက်ဖြစ်နေတယ်ပီတိကင်းတဲ့ဒုက္ခကြက်တက်တက်ဖြစ်နေတဲ့ဇံမျိုးဆိုတာရှိပါတယ်တဲ့ အဲ့ဒီမှာကျတော့အဲ့ဒီဒုက္ခလေးကတည်တည်ငြိမ်ငြိမ်လေးပေါ့လေဥပ္ပခာဝေနာမဟုတ်ဘူးသူသူကဟိုချမ်းသာမဟုတ်ဆင်းရဲတာချမ်းသာခုနတည်တည်ငြိမ်ငြိမ်ချမ်းသာပေါ့လှုပ်ရှားတဲ့ချမ်းသာပဲမဟုတ်တည်တည်ငြိမ်ငြိမ်ချမ်းသာလေးဖြစ်တဲ့တည်းဒီတတ္တိယဇံကိုလေဒါအရိယသူတော်ကောင်းတွေကချီးမွမ်းကြတယ်ဒီလိုပြောတယ်ဒါဟာဇာနာဥပ္ပခာပဲဒါကိုပြောချင်တာနော်ဇိုင်ဃာတွေကဥပ္ပခာမဟုတ်ဘူးဒီ ဒုက္ခဝေနာတွေကလှုပ်ရှားပြီးချမ်းသာတာပေါ့တည်တည်ငြိမ်ငြိမ်လေးချမ်းသာတာဖြစ်တဲ့အတွက်ဇာဝဇာနာဥပ္ပခခေါ်တယ်။ပါရိသုရိဥပ္ပခဆိုတော့နောက်တစ်ခုကပါသေးတယ်။ပါရိသုရိဥပ္ပခကြဘာပြောရလဲဆိုတော့ဒါကသုထဇံကိုပြောတယ်။အဲတတိယဇာနေပြီးတော့ဒုက္ခကွာသွားပြီးတော့သုထဇံရောက်သွားတယ်။ဒုက္ခလုံးဝပြုတ်ကျသွားတယ်။ဥပ္ပခနဲ့ဧကကရာပဲ။အဲ့ဒီခါကျတော့သူကဒီကုဏတွေကလုံးဝကင်းသွားတယ်။အလုံးစုံစိတ်ညစ်ကြေးတွေကကင်းနေတော့ လိလူစိတ်ကတည်ငြိမ်ပြီးတော့လိလူရှုခြင်းတစ်မျိုးဖြစ်တာဒါပါဠိသုတ်တိဥပ္ပခာဒါတော့သုဒ္ဓစာမှာရှိတယ်ဒီလိုပါဠိသုတ်တိဥပ္ပခာမျိုးဆိုတော့ဘုန်းကြီးတို့ဝိပဿနာပိုင်းကျတော့သစ္ခာရုပ္ပခာညာနဲ့တွေ့ရတတ်ပါတယ်ဒါကိုပြောချင်တော့ဗောနော်ဒါကဥပ္ပခာတစ်မျိုးပေါ့အဲတော့ဗရမဥပ္ပခာတွေကိုပြန်ပြောရင်ဗရမဗြဟ္မဝိဟာရဥပ္ပခာနောက်တစ်ခုကဘုဇင်ဥပ္ပခာ တတရမေစာတဒါနဥပက္ခတစ်မျိုးပဲနောက်တစ်ခုကဇာနာဥပက္ခပါရိသောရိဥပက္ခနော်အဲ့ဒီမှာဘယ်နှခုရှိပါလဲပြမဝိဟာရဘုဇင်ဥပက္ခတတမေစာတဥပက္ခဇာနာဥပက္ခပါရိသောနောက်ပြီးတော့စလင်္ကဥပက္ခဆိုတာရှိသေးတယ်အဲ့ဒါ6မျိုးရှိပါစလင်္ကဥပက္ခအကြောင်းနည်းနည်းပြောမယ်စလင်္ကဥပက္ခဆိုတာဒီတုတ်တွေတော်တော်များများတွေ့ပါတယ်ဒါမှကြာမကြာဘုန်းကြီးလည်းပြောနေအဲ့တော့ဘုရားကဘယ်လိုဟောလဲဆိုတော့ ဒီအာယု6ပါးဓာရ6ပါးရှိတယ်ခန္ဓာကိုယ်မျက်စိနားလျာကိုယ်စိတ်အာယုလည်း6ပါးအစင်းတို့အတန်တို့အနံ့တို့အရာသာတို့အတွေ့အထိတို့ကြံတွေးစရာတို့မျက်စိကနေဒီအစင်းမြင်လာတဲ့ကရှုမှတ်ပြီးနေတဲ့ပုဂ္ဂိုလ်ဟာဝန်တာရလည်းမဖြစ်ဘူးနော်ဝန်တဲ့ဝန်ဝန်တာရမျိုးဝန်မနေဝန်မတာရလည်းမဖြစ်ဘူးနော်ဝန်တာလည်းမဖြစ်ဘူးစိတ်ပြတ်တာလည်းမရှိဘူး ဒီအာယုံလေးကပ်ပြီးနေတယ်ဒီအာယုံလေးတိလေးကပ်ပြီးဝမ်းသာအောင်မဖြစ်ဝမ်းသာအတိလေးကပ်နေတာပေါ့လေများသောအားဖြင့်ဘယ်လိုနေရာမျိုးဖြစ်တာလဲတိမ်မွေ့တဲ့အာယုံလေးပေါ့ပေါ်လာသမျှအာယုံလေးကိုတိယုံလေးတိမ်တိမ်မွေ့အာယုံလေးဆိုရင်ဒီအာယုံလေးကိုတိယုံလေးတတိနဲ့ညာနဲ့တိနေလိုက်တာပဲနော်ချမ်းသာတယ်မဟုတ်ဘူးဘာလို့တိမ်မွေ့နေတာတိမ်မွေ့တော့ချမ်းသာမလို့ဆင်းရဲလည်းမဟုတ်ဒီအာယုံလေးကအတိလေးကပ်ကြည့်နေအောင် အဲ့လိုကတ်ကြည့်နေတာကိုဒါကိုပြောတာဝမ်းသာတယ်လည်းမဟုတ်ဘူးစိတ်ပြတ်တာလည်းမဟုတ်ဘူးစိတ်ဆင်းရဲတာလည်းမဟုတ်ဘူးအဲ့ဒါအဲ့ဒါကြောင့်နောက်ဘာဖြစ်လို့အဲ့လိုနေနိုင်လဲဆိုတတိနဲ့ညာနဲ့စောင့်ကြည့်နေလို့တကယ်တကယ်အဲ့လိုနေနိုင်တာကတော့ယဟန္တာမှာဖြစ်ပါတယ်ဒါပေမဲ့လို့ဘုန်းကြီးတို့တရားရှုမှတ်တဲ့ပုံကုံများလဲရိုသိမ်မွေးတဲ့အာယုန်လေးအတိလေးကတ်ကြည့်နေဝမ်းသာတာလည်းမဖြစ်ပါဘူးဆင်းရဲတာလည်းမဖြစ်ဘူးတတိညာလေးနဲ့အတိလေးကတ်ကြည့်နေ ဒါမျိုးဖြစ်တော့ဒါကိုဆလုံကုပိကကိုခေါ်တယ်နော်ဆလုံကဆိုစကုသောတာကာဏစီဝကာယမနာပေါ့ဒီအာဝိဓာရ6ပါးမှာ အာယု6ပါးနဲ့ပေါင်းစုံလာတဲ့ခါမှာကိုကအတိလေးကခြင်းတိယုံနဲ့တိနေတာပေါ့လေဒီအာယုံလေးတိမ်တိမ်မွေးမွေးအာယုံလေးပေါ့အဲ့ဒါကိုပြောတယ်ဘယ်လိုသိရမလဲတတိနဲ့ညာနဲ့တိယုံနဲ့တိကကြီးပေါ့အဲ့ဒီအမျိုးဆိုရင်လည်းဒါဒီတွေးသမျှအာယုံအမှန်တိုင်းသိအောင်ရှုနေဝမ်းသာလည်းမဖြစ်ဝမ်းနေတာလည်းမဖြစ်ဘူး ဝမ်းသာတယ်ဝမ်းနေတယ်ဖြစ်တယ်ဆိုတာကတတိညာလွတ်နေဖြစ်တာပဲဘယ်အာယုံမဆိုတတိနဲ့ညာနဲ့စောင့်ကြည့်တတ်မယ်ဆိုရင်ဘုန်းကြီးတို့တွေဒီဝမ်းသာတယ်ဝမ်းသာတယ်လည်းမဖြစ်ဝမ်းနေတာလည်းမဖြစ်ဘူးအဲ့ဒါကိုပါခေါ်လဲဆလုံကုပိခါလို့ခေါ်ပါတယ်ဒါကြရရှုမှန်ရှုမှန်နဲ့တည်လာတယ်တကယ်လို့နေနိုင်တာတော့ယဟန္တာပဲဒါပေမဲ့ဉာဏ်တဲ့ပုဂ္ဂိုလ်တွေလည်းယဟန္တာလို့အတူလိုက်ပြီးတော့ရှုမှတ်နိုင်ဒီလိုဖြစ်နိုင်ပါတယ်လို့ဒါပြောလို့တော့ပေါ့ဗျာ အဲ့လိုလည်းမှတ်ထားမယ်နော်အဲ့တော့ခုပြောခဲ့တဲ့ဥပေက္ခအားလုံးကိုတရားကိုကောက်ချက်ကြရင်တော့ပြီးတော့မှလို့တတ္တရမေဆတရာစေတသိက်စိတ်လေးစိတ်နဲ့စေတသိက်ကိုညီညီမြမြလေးထားနိုင်တဲ့သဘောပါပဲနော်အခုအဲ့တော့ဥပေက္ခ6မျိုးပြီးသွားပြီနော်နောက်တကဥပေက္ခနောက်ဘယ်နှမျိုးကြံ၄မျိုးကြံသေးတယ်အဲ့ဒီဥပေက္ခ၄မျိုးကဘာလဲဆိုတော့ဝိပဿနုပေက္ခပြီးတော့သင်္ခါရုပ္ပခ ဝိရိယဥပ္ပခာဝေဒနာဥပ္ပခာဆိုဥပ္ပခာလေးမျိုးကြံသေးတယ်အဲတော့ဝိပဿနာပိုင်းကျတော့ဝိပဿနုပ္ပခာရဲ့သင်္ခါရုပ္ပခာရဲ့ဒါမျိုးတွေခွဲတော့ဝိပဿနုပ္ပခာဆိုတာသင်္ခါရုပ္ပခာညာရဲ့အောက်မှာတွေ့ရတဲ့ဥပ္ပခာမျိုးအောက်ညာနေမှာတွေ့ရတယ်ပုရပြညာနောက်ကနေစပြီးတော့သင်္ခါရုပ္ပခာညာဒါရောက်တည်တယ်အောက်ညာနေမှာတွေ့ခါရိကျရှုမှတ်ရှုမှတ်နေလေတည်တည်ငြိမ်ငြိမ်လေးရှုမှတ်နိုင်တယ် ဥရပြညာလောက်ကစပြီးဒီကတည်းကဟိုလှုပ်ရှားတာလည်းမဟုတ်ဘူးဒီစိတ်ကိုတည်တည်ငြိမ်ငြိမ်လေးနဲ့ပေါ်စင်များအယုံလေးကိုတည်တည်ငြိမ်ငြိမ်နဲ့ကပ်ပြီးရှုနိုင်တယ်အဲ့ဒါကတော့ဝိပဿနာရှုဖို့မှဝိပဿနာဉာဏ်ဖြစ်ဖို့မှပုံနာလေနောက်ဉာဏ်ပဲဉာဏ်မဆိုဖို့လေဒါမျိုးလေးဒီကလေးတည်ငြိမ်နဲ့ကပ်ပြီးရှုနိုင်တာမျိုးတွေကြုံနိုင်မယ်အောက်ဉာဏ်များမှာဆိုရင်ဒါဝိပဿနုပိခဖြစ်တာပါသင်္ခါရုပိခဉာဏ်ဟုတ်လားသင်္ခါရုပိခဉာဏ်ရောက်ရင်တော့ဒီ အဲ့ဒီသင်္ခါရုပ္ပခါဖြစ်တာပေါ့ဗျာဒါကြောင့်သင်္ခါရုပ္ပခါညာလို့ခေါ်တာသင်္ခါရဆိုယုံ nant တရားတွေဥပ္ပခါကတည်တည်ငြိမ်ငြိမ်လေးနဲ့ရှုနေတဲ့သဘောပဲဒီသင်္ခါရုပ္ပခါညာရောက်သွားရင်ယုံ nant တရားကိုတည်တည်ငြိမ်နဲ့အဲ့တော့သင်္ခါရုပ္ပခါဂုံဒီဝိသုရိမတ်ကလာတဲ့ဟာလေးခွင့်ပြောမှာနော်သင်္ခါရုပ္ပခါဂုံ6မျိုးဆိုတာရှိတယ်သင်္ခါရုပ္ပခါညာရောက်သွားရင် အောက်ကညာနေနဲ့မတူဘူးဗျာ တေခါရုပ္ပကညာရောက်သွားအောက်ကညာနေတော့ကကြတော့တေခါရုပ္ပကညာရဲ့သဘောကဘာလဲဆိုကြောက်တာနှစ်သက်တာမရှိဘဲနဲ့စိတ်ကိုတည်တည်ငြိမ်ငြိမ်လေးနဲ့ရှုနိုင်တာအောက်ကညာနေဥပမာဘင်္ဂညာတို့ဘယညာလည်းကြတော့ဘင်္ဂညာကြအပြက်ကြီးမြင်တယ်အပြက်ကြီးမြင်တော့ဘယကြောက်တာပေါ့ဗျာအဲတော့ဘင်္ဂညာတို့ဘယညာတို့ကြတော့အပြက်တွေမြင်တော့ကြောက်တာဒါပေမဲ့ဒီသင်္ခါရုပ္ပကညာရောက်တော့ဒီလိုကြောက်တာတွေမဖြစ်တော့ဘူးဗျာအဲ့ဒါကိုပြောတယ် ရောက်တာတွေဖြစ်လာတော့ဘာဖြစ်လဲအာရိနဝဒီယုံဏတရားတွေပေါ့အပြည့်မြင်လာတယ်ပြည့်မြင်ပြီးတော့ဗာနေပိတာညာညီးငွေလာဘုဇိတုကမြတာညာဒီဒီယုံဏတရားလွတ်လို့တဲ့စိတ်တွေဖြစ်လာအာပရိသင်္ခာညာကြတော့ကလွတ်ချင်လာတော့အထူးကြောင့်ကြဆိုင်ပြီးရှုရတယ်တော့ဒီညာရောက်တော့အဲ့လိုမဟုတ်တော့ဘူးဗျနော်လေဘင်္ဂညာဗျာညာမြဥရဗျာညာဥရဗျာညာဘိုင်းမှာဆိုရင်တော့ဘယ်လိုဟိုနှစ်သက်မှုပိတိတာတိတ်ထင်ကြတာ ချမ်းသာတွေကလည်းတိတ်ထင်ရှားတယ်ပြစ်သက်ဆရာတို့ပြောဆရာတို့အလုံးကိုထင်ရှားတယ်ဟောသင်္ခါရုပ္ပကညာရောက်တော့ဒီလိုမဖြစ်တော့ဘလောက်ပဲဒီယုံနာတရားတွေလင်းမြန်သွားပျောက်ပျောက်ပျောက်သွားပြီအလွယ်တကူသိနေတယ်အတိကလည်းမြန်နေတယ်မမနိုင်တာမရှိဘူးထင်တော့အတိကမြန်နေဒီဖြစ်နေတာပြက်နေတာဘလောက်မြန်မြန်သူကအတိလေးကတ်ရှုနေတိမ်တိမ်မွေးလေးနဲ့ကတ်ရှုနေတယ်ဒါမျိုးတွေပေါ့ဒါဥရဗျာညာရဲ့ ဂုံတစ်ခုပဲအဲ့တော့သူ့ရဲ့အာယုံကလည်းတိမ်မွေ့နေတော့ဒီအာယုံလေးကကြောက်တာနှစ်သက်တာမရှိတော့ဘူးဗျာတိမ်တိမ်မွေ့မွေ့လေးဒါလေးကရှုနေတယ်အဲ့ဒီသဘောကိုပြောတော့အဲ့ဒါတေခါရုပ္ပကညာရဲ့ဂုံတစ်ခုပဲနောက်တစ်ခုကကြတော့ဗာလဲဆိုခုနပြောခဲ့တဲ့ဒုရုပ္ပယဟိုစလင်ကူပိခါနဲ့တူတူပဲအဲ့ဒါလည်းဂုံတစ်ခုပဲသူကမျက်စိနဲ့ဆင်းအောင်တွေးကြုံလာတဲ့ခါမှာဒီမှာလဲအတန်နဲ့ ဘုန်းကြီးအတန်နဲ့ကိုယ်နာနဲ့ပေါင်းစုံတိုင်းတဲ့အခါမှာဒီအတန်ကိုကြားခြင်းကြောင့်မို့နှစ်သက်တာလည်းမရှိဘူးမနှစ်သက်တာလည်းမရှိဘူးဒီပုဂ္ဂိုလ်မြင်ကြောင့်နှစ်သက်တာလည်းမရှိဘူးမနှစ်သက်တာလည်းမရှိဘူးဒီဒီငြိမ်ငြိမ်လေးနဲ့အတိကပ်ပြီးရှုနိုင်တယ်ဘာဖြစ်လို့လဲတတိနဲ့ညာနဲ့ရှုနေတယ်အဲ့ဒါသူ့ရဲ့ဒီခါရုပ္ပကညာရဲ့ဂုံတစ်ခုပဲဒီအာယုံဘယ်အာယုံမဲ့ကြုံကြုံသူကကောင်းတာပဲကြုံကြုံမကောင်းတယ်ကအာယုံကြုံကြုံ သူကစိတ်ကိုညီမျှမျှထားပြီးရှုမှတ်နိုင်တယ်ချမ်းသာတာပဲဆင်းရဲတာပဲဘယ်လိုအာယုံမျိုးကြုံကြုံစိတ်ကိုတည်ငြိမ်ထားပြီးရှုမှတ်နိုင်တဲ့သဘောပဲအာဒုက္ခတေခါရုပ္ပကညာပေါ့နော်တေခါရုပ္ပကညာရဲ့ဂုံတစ်ခုပဲနောက်တစ်ခုကတော့ဗာလဲဆိုတော့အောက်ပိုင်းညာနေတော့ကဆိုရင်ဘုန်းကြီးတို့ရှုမှတ်စရာအာယုံကိုပေါ်အောင်လဲ အထူးကြောင့်ကြစိုက်နေရတာအာယုကိုလွတ်မတော်စိုက်နေဒီပေါ်သမျှအာယုကိုလည်းရှုသိနေအထူးကြောင့်ကြဆိုင်ရတယ်အာယုံလည်းကြောင့်ကြဆိုင်ရတယ်ရှုသိစိတ်ကိုလည်းကြောင့်ကြဆိုင်ရတယ်အောက်ကအောက်ကညံနေဆိုရင်ဒီသင်္ခါရုပ္ပကညံတော့ရောက်လာပြီဆိုရင်ဘုန်းကြီးတို့ရှုမှတ်စရာအာယုံပေါ်အောင်လည်းထူးကြောင့်ကြဆိုင်စရာမလိုဘူးဗျာရှုသိမှုကလည်းထူးကြောင့်ကြဆိုင်စရာမလိုဘူးဒီညံရဂုံတတ္တိရ ဘယ်လိုဖြစ်လာလဲအာယုံကလည်းတခုတခုအလိုလိုထင်ထင်ရှားရှားပေါ်နေတယ်ပေါ့ဗျာအလိုကိုထင်လုံးကိုထင်ရှားရှားပေါ်ပါတယ်တွေ့ပါပေါ်လာသမျှအာယုံကလည်းဒီရှုသိတဲ့စိတ်လေးကမလွတ်တော့အထူးကြောင့်ကြဆရာမလဲအလိုလိုရှုသိနေတိတ်လွယ်ကူတယ်ဒီညာရောက်အဲ့ဒါကိုပြောတယ်ဒါသင်္ခါရုပ္ပကရဲ့ဂုဏ်တစ်ခုပဲနော်ဒီဟာလေးကတော်တော်ကောင်းပါတချို့ယောဂီတွေဒါတွေ့ပါတယ်တကယ်အထုတ်တဲ့ပုဂ္ဂိုလ်ကြီး ဩအောက်ပဲအောက်ညာနေတော့ကဆိုဒီအာယုံကမလွတ်အောင်အထူးကြောင်းကြဆိုင်နေရှုသိတဲ့စေတရားလည်းမလွတ်အောင်ကမလွတ်မလွတ်တန်းကိုမှတ်နေအောင်တော်တော်လုံလောက်ပြီးဂယုဆိုင်နေဟောဒီသင်္ကာရုပ္ပကညာလို့ရောက်ရောရှုမှတ်စရာလည်းအထူးကြောင်းကြဆက်စရာမလိုဘူးရှုသိစိတ်လည်းအထူးကြောင်းကြဆက်စရာမလိုဘူးကိုကလွတ်ထားလဲသူကသူကလိုက်တည်လေးမှတ်နေတာလိုက်တည်လေးသိနေတာအလိုက်တင်လေးသိနေတာဒီညာအဲ့လိုထူဆန်းထူချတော့ နောက်တစ်ခုကဘာလဲဆိုဒီသင်္ကာရုပ္ပကညာရောက်သွားရင်တိမ်မွေ့တဲ့အာယုံပဲဖြစ်ဘာဖြစ်ဒီညာမှာရောက်သွားလို့ရှိရင်စိတ်ကဘေးမထွက်တော့အကြာကြီးထိုင်နိုင်တယ်အဲတော့ဒီညာရောက်လာရင်ဘုန်းကြီးတို့ဟိုတချို့နီးတွေလို့မဟုတ်ဘုန်းကြီးတို့ကဒီညာရောက်တဲ့ခါကျရင်ထိုင်စီခြင်းနဲ့ကြာကြာမထိုင်နိုင်မဲနဲ့ဇွတ်မိတ်ကြိတ်ပြီးထိုင်တာမျိုးတော့မလုပ်စေချင်ဘူးဟောဒီညာရောက်ရင်တော်တော်ထိုင်နိုင်တာဘလောက်ထိုင်ရမလဲအဲ့လိုမျိုး စိတ်ကဘေးမှထွက်တော့ဘူးလေဒီအာယုံလေးမှာတိမ်တိမ်မွေးအာယုံနဲ့ကပ်ပြီးအချိုင်းမှတ်နိုင်တာအချိုင်းရှုနိုင်တာကြောင်းကြဆိုင်ဆရာလည်းမလိုဘူးဟုတ်လားအာယုံလည်းကြောင်းကြဆိုင်ဆရာမလိုရှုသိစိတ်လည်းကြောင်းကြဆိုင်ဆရာမလိုစိတ်ကဘေးမှထွက်တော့ဘူးဗျဒီမှာပဲကတ်တီနေအချိုင်းကတ်တီနေဘယ်နှနာရီမှတ်ရမလဲကတ်တီနေတာပဲအဲ့ဒါသူ့ရဲ့သင်္ခါရုပ္ပကညာဂုံတစ်ခုပဲအဲ့လိုရှုမှတ်ရင်ရှုမှတ်ရင်လည်း तू ကဒီဒီအာယုံနဲ့တိတ် တိမ်မွေ့လာတယ်ဘလို့တိမ်မွေ့လို့နေလဲသူကကတ်လိုက်နိုင်တယ်ရှုမှန်ရင်တိမ်မွေ့လိုက်တိမ်မွေ့လိုက်တိမ်မွေ့တိမ်မွေ့လိုက်ဘုန်းကြီးတို့ဒီအညာကြီးရတေတာမှာဆိုမုံမုံတို့ဆံမုံတို့အမုံလေးတွေအမုံလေးတွေပုံမုံသွားအောင်စကောနဲ့ဆင့်ဆင့်ဝိုင်းဝိုင်းလုပ်တဲ့ကပုံပုံအမုံလေးတွေဖြစ်ဖြစ်ဖြစ်ဖြစ်လာအဲဒီအာယုန်လေးရလေကြားလေးရှုမှတ်လေးနူးညံ့လေးတိမ်မွေ့လေးရှုမှတ်လေးနူးညံ့လေးတိမ်မွေ့လေး ဘလောက်ထိဖြစ်လဲဆိုဒီနုညံ့သိမ်မွေ့မှုတွေကဝါကောင်းလုံးနဲ့ထီးတယ်လို့လောက်ပဲထီးထီးနေတယ်လို့ပဲသိတယ်အဲ့လောက်ထိသိမ်မွေ့တာသိမထင်ရှားတော့အဲ့လောက်ထိသိမ်မွေ့အဲ့သိမ်သိမ်မွေ့မှုလေးကိုဒီဒီညံမှာအရင်မှရောက်လာဘလောက်ပဲသိမ်မွေ့နေအသာလေးသိကကြည့်နေဟုတ်လားရှုမလေးသိမ်မွေ့နေသိမ်မွေ့နေရှုမလေးဟုတ်လားဘိုးဘိုးသိမ်မွေ့လားဘိုးဘိုးသိမ်မွေ့လားတွေ့ရတတ်ပါချို့ယောဂီတွေခုလည်းတွေ့နေရတယ် တို့ယောဂီတွေရှောက်တာတွေဘုန်းကြီးနားထောင်နေအသိကောင်းတယ်အဲ့ဒီလိုနေရာမျိုးရောက်ပါအဲ့ဒီလိုနေရာမျိုးရောက်ရင်ခါတိုင်းလိုတဏှာကြီးထိုင်တဏှာကြီးဈေးညာရှောက်မလို့အောင်နော်ပို့ပြီးအချိန်ပေးပြီးရှုမှချိန်ပေးဖို့ဝင်မလေးနဲ့အဲ့ဒါမှတိုးတက်တယ်ဟောတဏှာကြီးထိုင်တဲ့တဏှာကြီးဈေးညာရှောက်လိုက်ဒီလိုလုပ်နေတော့မတက်ပြန်ဘူးဒီနေရာမှာတခါခဏခဏလည်းပြောပြပါတယ်တိမ်မွေ့လာတဲ့ကမကြိုက်ဘူးမကြိုက်တဲ့ကထင်ရှားတဲ့အာယုံလိုက်ပြန် တိမ်မွေးသွားပြန်ထင်ရတဲ့အောင်တိမ်မွေးအဲ့လိုမလုပ်ရဘူးဒီအာယုတစ်ခုပဲကတ်ကြည့်နေရတယ်အဲ့ကြမှာဒီညာနဲ့ထိုးဖောက်သွားလိုက်တယ်အဲခုနလိုထင်ရှားရလိုက်လိုက်လိုက်ဆိုကြံတဲ့ညာနေတော့မှတ်ပါတယ်ဘူတံဘူတတော်ပတ္တတိဆိုကြံတဲ့ညာနေမှတ်နေဒီနေရာကြအဲ့လိုမလိုက်နဲ့နော်ဒါကြောင့်ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာနဲ့ဆွေးနွေးကိုအထင်ကြီးတဲ့ရှောက်လို့လို့ရင်တော့မတိုးတက်တော့ဒါနဲ့ပဲလဲထွက်နေတတ်တယ်တော်များများအဲ့ဒီနေရာလဲထွက်တတ်တယ် ။ဘာဖြစ်လို့လဲဆိုတော့ဒီဟာဘုန်းကြီးတို့တခါတလေဘာဥမှမပြော border line ရောက်တာ။ဒီကနေမညာဖုန်ညာဝင်ကန်ဒီဝင်တော့မှာဝင်ရင်လည်းတာပြီးဒိုင်းနဲ့တိုင်းညာဝဲရောက်မှာ။ဝင်မဲနဲ့လည်းဒီဘက်ပြန်လည်းထွက်သွားတယ်။ခုနလိုပေါ့ဗျ။တိမ်မွေးတော့နုညံ့တွေကမမှတ်နိုင်မမှတ်ချင်ဘူးပေါ့။ဒီချိုကလည်းဒီတိမ်မွေးနုညံ့ကစတွေကအားမရအောင်အားမရတော့ထင်ရှားရမှလိုက်တိမ်မွေးသွားလိုက်အာဒီထင်ရရတိမ်မွေ့နောက်ထင်ရတခုလိုက်လိုက်တိမ်မွေ့သွားလိုက်နောက်ထင်ရတခုလိုက်လိုက်တိမ်မွေ့သွားအဲ့ဒီလိုဖြစ်နေ အဲ့ဒီချိန်မှာကိုကစဉ်းစားဖို့ရကငါကဘယ်ကမ္ဘာထံကိုအဓိကအထုတ်နေရတော့ဒါကိုသုံးသပ်ငါရဲ့အဓိကကမ္ဘာထံဘာလဲဒါကိုသုံးသပ်ဆင်ခြင်ရတယ်ဝါယောဒဆိုဝါယောဒကြည့်ရတယ်ဝင်လေဆိုဝင်လေအဲ့ဒီအဓိကဟာကိုကြည့်ရတယ်အဲ့လိုဟိုထင်ရလိုက်လိုက်ဒီထင်ရလိုက်လိုက်အဲ့လိုဆိုမဆုံးနိုင်တော့ညာလည်းမတက်တော့ဒါလေးတတိတာနော်တိခရုပိကညာရဲ့သဘောကခုနလိုလေးမှတ်ထား သမာဓိအကောင်းလေနူးညံ့လေသမာဓိအကောင်းလေနူးညံ့လေတိမ်မွေ့လေနူးညံ့လေတိမ်မွေ့လေဒါပေမဲ့ဒီအာရုံလွတ်ထမတောင်းဘူးကတ်နိုင်တယ်ခုနလိုဒီမှတ်ထားမယ်နော်ဒီတိတ်တိမ်မွေ့ပုံကတော့ဝါကွန်နုနုလေးနဲ့ပေါ့လေထီတလောက်ပဲသိနေတယ်အဲ့တော့လေတိတ်တိမ်မွေ့နူးညံ့နေဘလောက်တိမ်မွေ့လို့နေနူးညံ့လို့နေနေကရဝိကညာအရှင်ဘန်းကြကတ်လိုက်နိုင်တယ်ကတ်ပြီးမှတ်နိုင်တယ်ဒါလေးကိုသတိထားဖို့လိုတယ် ခုနကနဲ့ဆန့်ကျင်ဘက်ပေါ့နော်ဒီသင်္ကာရုပ္ပကညာရောက်လာရင်စိတ်ကဘေးမထွက်တော့ဘူးဒါမျိုးပဲဒီပုံမှာအမြဲတမ်းကတ်တီးနေတယ်ပြောတာအဲ့ဒါကိုနှစ်ခုခွဲထားတယ်အမြဲတမ်းကတ်တီးနေတယ်ဆိုဘေးမထွက်တော့ဘူးဘေးမထွက်တာလေဒီတေခရုပ္ပကညာအရှင်ဘက်ရောဘေးအောင်နေမရောက်တော့ထွက်မသွားဘူးဒီအာယုမှာပဲကတ်နေဒါကုံတစ်ခုပြောတယ်ဒီမှာကတ်နေဘေးမထွက်ဘူးပေါ့ဗျာဆန့်ကျင်ဘက်နဲ့ဗျာတိတွေကနွားရခေါ်တယ် ဒီအာယုံမှာကပ်ပြီးအကြာကြီးကပ်တည်နေတယ်ဒါကတော့အနွာရအထိပဲပေါ့ဘေးအာယုံမထွက်ဘူးဒါဗျာတိတွေကအထိပဲအမနစ်ကတော့ဘုန်းကြီးတို့ထိုင်ဝမ်မှာစကပြန်လောက်တဲ့တကလေးကမေးတယ်ဆရာတော်ဒီနှစ်ခုကတူးမနေဘူးဟုတ်တယ်လို့ဒီပါဠိစာပေလို့ပြောရင်တော့သူကအနွာရနဲ့ဗျာတိတွေကအထိပဲပဲဒီလူကဖြူတယ်ဆိုမမဲဘူးဆိုတဲ့အထိပါပြန်တယ်မမဲဘူးဆိုဒီလိုဖြူတာပဲအဲ့တော့အထိပ္ပယ်အတူတူပဲလို့အနွားရအထိပ္ပယ် ဖြူတယ်ဆိုဒါနွားရအိဗယ်မမဲဘူးဆိုပြီးဆန့်ကျင်ပဲအိဗယ်ပဲအဲ့ဒါကိုဂုံတစ်ခုအနေနဲ့တုံတာတယ်နော်ဒီဝိပဿနာဉာဏ်ရောက်သွားရင်တဲ့တခြားအာယုန်တွေကိုပြန့်လွင့်သွားတာမရှိဘူးတဲ့အဲ့လိုမျိုးဒါသင်္ခါရုပ္ပကဉာဏ်ရဲ့ဂုံ6ပါးပါပဲအဲသင်္ခါရုပ္ပကဉာဏ်လည်းရအောင်အထောက်အောင်ပေါ့နော်ဝိပဿနာဒီစတဲ့အထုအထုအထုရင်လည်းတော့ဒီလိုတွေတွေ့လာပါလိမ့်မယ်အဲတော့ဝိပဿနုပ္ပခသင်္ခါရုပ္ပခ၈ခုရှိပါပြီ ဥပေက္ခနောက်ဝိရိယဥပေက္ခဝိရိယဥပေက္ခဆိုတာကဒီမယုတ်မလွန်ပေါ့လေညီမျှနေတဲ့ဥပေက္ခပေါ့ဝိရိယအထုတ်တဲ့ခါကျတော့ဒီခါကျတော့ယုတ်တင်းလည်းအာမထုတ်အောင်ယော့လည်းအာမထုတ်ပုံမှန်လေးအထုတ်တာမျိုးပေါ့ဒါဝိရိယအထုတ်ပြီဆိုမှတော့ကြင်ကြံပြီဆိုမှတော့ဝိရိယတော့ပါတာပေါ့လေပုံမှန်ဝိရိယဖြစ်ဖို့လို့ညီမျှတဲ့ဝိရိယဖြစ်ဖို့လွန်ခဲ့တဲ့ဝိရိယဆိုရင်လည်းမသိနဲ့အောင်နဲ့ချောနေတတ်တယ် ရော့သွားရင်လည်းချောလာမယ်ပိုလွန်းသွားရင်လည်းချောလာအငြိမ်မြဖြစ်နေတဲ့ဥပ္ပခာဝိရိယဥပ္ပခာလို့ခေါ်တယ်။နောက်ဝေဒနာဥပ္ပခာဒါတော့ထင်ရှားပါတယ်။ဝေဒနာဥပ္ပခာဆိုတာဒုက္ခဝေဒနာဆိုချမ်းသာတာခံစားနေဒုက္ခဝေဒနာဆိုတာတော့ဆင်းရဲနေတဲ့သဘောခံစားနေတာဥပ္ပခာဝေဒနာဆိုတာချမ်းသာတယ်မဟုတ်ဆင်းရဲတာမဟုတ်ငြိမ်ငြိမ်များများလေးခံစားနေတဲ့သဘောကိုဥပ္ပခာဝေဒနာလို့ခေါ်တယ်။အဲတော့ဝေဒနာဥပ္ပခာ ဒီဥပေက္ခာကဥပေက္ခာဝင်တာကုသိုလ်မှလည်းရှိနိုင်တယ်အကုသိုလ်မှလည်းရှိနိုင်တာပဲဒါကြောင့်ဝိညာဥပေက္ခာလို့မှတ်ထားမယ်ပေါ့ဒါဥပေက္ခာနဲ့ပတ်သက်ပြီးဒါလေးတွေသိထားစရာချက်လက်တွေပေါ့နော်ပြီးမှဘုန်းကြီးတို့ဗာပြောမလဲဆိုဒီဥပက္ခဖြစ်ကြောင်းတရားဘုရားဟောနဲ့ခုနပြီးသွားပြီခုတကဘုန်းကြီးဗာပြောခြင်းလဲဆိုတော့အထက်ကရာဥပက္ခဖြစ်ကြောင်းတရားတွေကိုလေ့လာကြရအောင် ထေကရာဥပိ္ပဥပိ္ပခဖြစ်ကြောင်းတရားတွေကိုဘုန်းကြီးတို့ဒီထဲမှာတော့ဥပိ္ပခဖြစ်ကြောင်းတရားဆိုဘုန်းကြီးတို့မတ်စုလေးတွေပေးထားတယ်ပေါ့နော်အဲဒီမတ်စုလေးတွေကိုကြည်ပါကြည်ပြီးတော့ဒါလေးတွေကိုယ့်အကိုယ်လည်းနောက်တစ်ချိန်မှာအသုံးချလို့ရပါဥပိ္ပခဖြစ်ကြောင်းတရားကိုထေကရာမာကကျတော့၅ပါးပြောတော့ပါပထမအနေနဲ့ဘာဘာပြောမလဲဆိုပထမဆုံးအနေနဲ့ဥပိ္ပခဖြစ်ကြောင်းတရားကတတ္တမစ္ဆတတ္တလို့ခေါ်တယ် ဒီမှာတော့ခေါင်းစည်းဥပ္ပခါဖြစ်ကြောင်းတရားမှာတတ္တဝါတို့နဲ့လှည့်လို့ရှုခြင်းလို့သက်ရှိပုံကိုယ်တွေပေါ့ဗျာသက်ရှိပုံကိုယ်တွေပေါ့သက်ရှိပုံကိုယ်တွေအနည်းငယ်ပုံကိုယ်တွေပေါ်မှာလှည့်လို့ရှုနေနော်အဲ့ဒါမှသာလျင်ကိုကဥပ္ပခါဖြစ်တယ်တချို့ကမရဘူးဗျတိတ်တွေ့တာနော်သက်ရှိတတ္တဝါတွေဥပ္ပခါရှုနေမကောင်းတဲ့ပုံကိုမျိုးပေါ့ထူသဖြင့် သားစုသမီးစုသုံးဖို့အနည်းနေတဲ့ပုံကိုပြောလို့ဆိုလို့မရရင်ဥပက္ခရှုနေအောင်ကြိုးစားရတယ်နော်။ဟောသူလည်းဒုက္ခနဲ့သူလာတာပဲ။ငါလည်းငါကလည်းငါလာတာပဲ။အဲ့ဒါမျိုးဆင်ញင်ပေးရမယ်။နော်။တတဝကိုယ်နဲ့နိစ္စတဲ့ပုံကိုအတူနေတဲ့ပုံကိုဒါမျိုးပေါ့။ပြောဆိုမကောင်းလာရင်ဥပက္ခရှုရမယ်။ဥပက္ခပြောကံရင်ဆင်ញင်တာဒါမျိုးလည်းဆင်ញင်ရမယ်တဲ့။နောက်တစ်ခုကဒီ တတ္တဝါတွေလှစ်လို့ရှုခြင်းဆိုတဲ့နေရာမှာကံဆင်ញံလည်းရတယ်လို့အဲ့ဒီမှာလည်းနောက်တစ်မျိုးကဘာဆင်ញံဒါတော့တရားရှုမှမှသိနိုင်မှာတရားရှုမှလိုက်တဲ့အခါကျတော့ဟောဒါတွေကတတ္တဝါဆိုလည်းမရှိဘူးငါသားဆိုလည်းမရှိငါသမီးဆိုလည်းမရှိဘူးဒါဗြဟ္မတ္တအနေနဲ့ကြည်လိုက်ရင်တော့ရုပ်တဘာဝတက်တက်နာမ်တဘာဝတက်တက်ပဲဒီဟာတွေအတွက်ငါနှစ်သက်နေတော့မြန်နိုးနေတော့ဘာထူးမှလည်းအဲ့ဒီလို တတ္တဝါမဟုတ်တဲ့သဘောကိုသားကိုသမီးမဟုတ်တဲ့သဘောယုံနာသဘောဆင်ញင်ပေးရမှာဒါတတ္တဝါတွေပေါ်မှာလှည့်လို့ရှုတဲ့သဘောအဲ့လိုလို့ရင်လည်းဥပေက္ခသဘောဖြစ်ပါတယ်ဒါတော့တတ္တဝါတွေမှာလှည့်လို့ရှုခြင်းပေါ့နောက်သင်္ခါရတရားတွေနဲ့လှည့်လို့ရှုခြင်းဒါကတော့သင်္ခါရမစ္ဆတတ္တာလို့ခေါ်ပါတယ်သင်္ခါရတရားလှည့်လို့ရှုခြင်းဆိုတော့တတ်မဲ့ရာဟုလို့ပြောတာပစ္စည်းဥစ္စာတွေဘုန်းကြီးတို့ကြာဆွမ်းသင်္ခါကြောင်းစီဒါတွေပေါ်မှာ လိလူရှုပြီးနေနိုင်ရတယ်နော်လိလူရှုတဲ့နေရာမှာတော့ဒီဘယ်ပစ္စည်းမဆိုပေါ့ဗျာစာပိုင်းတော့ကောင်းနေလို့တော့သုံးကြတော့နောက်တော့ဆွန့်ပြရတော့ပိုင်ရှင်မဲ့ဖြစ်သွားတော့ဘယ်တော့ကောင်းကောင်းနော်နောက်ဆုံးတော့ဟောင်းတော့ဆွေးမြေဆွန့်ပြရတော့အဲ့လိုဆွန့်ပြတဲ့နေတာဘယ်ရာမဆိုဟောပိုင်ရှင်မရှိတဲ့အဖြစ်ဆိုဒီနေ့ရောက်ကြတာပဲဘယ်မှာတော့ငါပစ္စည်းငါကြောင့်ငါဥစ္စာဒီလိုပဲဖြစ်ကြကဲဆွေးမြေနေတာဖြစ်ဖြစ်လျရတာ ကားလည်းဟောင်းတော့တော့ပြစ်လိုက်ရတာပဲအဲဒီကကျစိတ်ကညင်မြတာအဲ့လိုမျိုးဆင်ញင်တော့ပါပဲဟုတ်ခန္ဓာတပြုတ်တာပိုင်နေပိုင်ဆိုင်တယ်လို့ထင်တယ်နောက်တော့ပိုင်ရှင်မဲ့သဘောဖြစ်သွားတယ်မျိုးဆင်ញင်ရတာပြီးတော့ဒီပစ္စည်းဆိုလည်းအမြဲတမ်းတစ်သက်ပတ်လုံးသုံးလို့မရပါဘူးခန္ဓာတပြုတ်ပဲသုံးလို့ရတယ်ခိုက်တာမဲ့သုံးလို့ရတော့မပြည့်စည်မီလေးဒါလေးပဲသုံးလို့ရဟောဒါလေးကတော့ပိုင်ရှင်ကိုငါးပိုင်းသူပိုင်းလုံးနေလို့မဖြစ်ပါဘူးခန္ဓာတပြုတ်ပဲပိုင်ဆောင်နေ သုံးတာလည်းခဏတစ်ပြုတ်ပဲကြာရှိလူတွေတောင်သေကြသေးတာဒီပစ္စည်းတွေဆိုချင်းပြည့်ပျက်စီးနိုင်တာအဲ့လိုမျိုးပေါ့လေပစ္စည်းပစ္စယနဲ့ပတ်သက်ပြီးတော့ခုနတွေ့တာလည်းမရှိဘူးဆေးပြတ်တာလည်းမရှိပဲအငြိမ်းများထားတဲ့သဘောပါခုနသက်ရှိတ attva နဲ့ပတ်သက်ပြီးပဲဖြစ်ဖြစ်ပစ္စည်းပစ္စယနဲ့ပတ်သက်တဲ့ပဲဖြစ်ဖြစ်စိတ်ကိုအငြိမ်းများထားတာပေါ့လောဘလည်းမဖြစ်ဒေါသလည်းမဖြစ်တဲ့နည်းနဲ့အငြိမ်းများထားတဲ့သဘောပါနောက်တစ်ခုကကြပါလဲဆိုတော့ ဥပေက္ခဖြစ်ကြောင်းတရားမြတ်နိုးသူကိုရှောင်ကြဉ်ရမယ်အဲ့ဒါတော်တော်ပြောသွားတယ်ထက်ကရာနော်ဘာပြောသွားလဲဆိုမြတ်နိုးတယ်ဆိုတာတက်ရှိတတ္တဝါတွေမှာမြတ်နိုးတာရှိတယ်ခုနတက်မဲ့အရာတွေမှာမြတ်နိုးတာရှိတယ်အဲဒီမှာလူအတွက်ကောဘုန်းကြီးအတွက်ကောထက်ကရာနှမျိုးလုံးပြောသွားတယ်လူတွေဆိုရကိုသားလေးကိုသမီးလေးကိုသိမ့်မြတ်နိုးကြတော့မြတ်နိုးတဲ့အခါကျဖူးမှုတချို့တက်ရွယ်ကြီးသည့်ကြောင့်ဓမေကခွန့်ကြွေးနေတယ်အဲ့လိုမျိုး အဲ့ခါကျဘာဖြစ်လဲဒီသားသမီးလေးတွေတနေ့တစ်ချိန်ရောက်သွားရာဒီမှာဒုက္ခရောက်တော့ဟိုသားသမီးကမလောက်တာမကင်တာကိုယ်လည်းတော့နေခက်သူလည်းနေခက်အဲ့ဒါမျိုးတွေဖြစ်တာအစအရာပေါ့လေမြန်နိုးလို့အကြည့်တဲ့ခါကျအကုန်လုံးကြောင်းကြဆိုင်တယ်ကြောင်းကြဆိုင်နေတဲ့ခါကျတော့ကိုယ်မှာပင်ပန်းတော့အဲ့တော့သားသမီးလေးကလည်းဒါအကောင့်တင်ပြီးသူ့ကြောင်းကြဆိုင်တာပဲလို့သူ့ကြောင်းကြမဆိုင်ဒုက္ခတွေဖြစ်တော့တာသူ့အရေးမယူဘုန်းကြီးတွေလည်းဖြစ်တတ်တာပဲ ဆရာတော်ကြီးတွေဆိုဦးစင်းလေးတွေကိုရင်လေးတွေဒီခါလေးအလိုလိုက်အကုန်လုံးလိုက်လုပ်ပေးနေတာဒီကိုလေးတွေကိုအရေးတကြီးကြီးနဲ့စောက်စောက်ရှောက်ဟာဒီကိုလေးကလူထွက်သွားတာဒုက္ခတွေဖြစ်တော့တာပဲအဲ့ဒါပဲဖြစ်တာအဲ့တော့ဒီမြတ်နိုးတဲ့ပုဂ္ဂိုလ်မြတ်နိုးလုံးအာကြီးတဲ့ပုဂ္ဂိုလ်ရှောင်ရမယ်မြတ်နိုးလုံးအာကြီးအဲ့လိုပဲပုဂ္ဂိုလ်တွေကကိုယ်ကသူကမြတ်နိုးလုံးအာကြီးတော့ဉာဏ်တဲ့ပုဂ္ဂိုလ်တွေဒါတွေအကောင်းထင်ပြီးတော့သာသမီလို့တပည့်တို့ကလည်း ကိုဆရာသမားအဲ့လိုလုံလုံကဲလုပ်ပြသူတို့ကလည်းအတုလိုက်သွားတယ်ဒါကိုအကောင်းထင်ပြီးဒီလိုလုပ်ရင်အကောင်းထင်ပါဒါတွေကကောင်းပါပဲအဲ့လိုထင်တယ်အဲ့ဒါကိုသတိထားတယ်ဒါကတော့သက်ရှိတ attva နဲ့ပတ်သက်ပြီးတော့ဆွဲလန်းတာမြတ်နိုးတာအဲ့လိုမျိုးပုံကုန်ပြီးရှောင်းမယ်ပစ္စည်းနဲ့ပတ်သက်ပြီးတော့လည်းဆွဲလန်းတာမြတ်နိုးတာလည်းရှောင်းမယ်ချုပ်ပုဂ္ဂိုလ်ကပစ္စည်းပစ္စယနဲ့မသုံးဘူးတင်းသိမ့်ထားတာ အဲ့ဒါမျိုးဒါဉာဏ်တို့တော့ကိုယ်ပစ္စည်းကို အထိမကောင်ဒါမျိုးပစ္စည်းတွေသိမ့်မြတ်နှိုးလောကြည့်တော့ကိုယ်ပစ္စည်းသူ့ပစ္စည်းကံမဲ့ကြောင့်ဆက်စားကိုမခံနိုင်အောင်ဖြစ်တော့ဒါမျိုးပေါ့အဲဒီကကြတော့ပစ္စည်းတွေပေါ်မှာလဲခုနမျက်လုံးနဲ့ပေါ်မျက်လုံးလုံးရင်လည်းဒုက္ခဖြစ်တတ်တယ်တက်ရှိပေါ်မှာလည်းမျက်လုံးလုံးနဲ့ပေါ်ကဒုက္ခဖြစ်တတ်တယ်ဒါကိုဆောက်ရှောက်အထိန်တရားဒုက္ခတွေဖြစ်တော့ အဲ့လိုမျိုးပုံကိုကိုကရှောင်ကျင်ရတယ်ကိုကမရှောင်ကျင်သူ့လိုလိုက်ဖြစ်တတ်တော့တက်ရှိတတ်တော်မှာမြန်လို့လို့တော့ကိုကသူ့အရေးတကြီးနဲ့ဆောင်ရောက်သူကလည်းကိုယ်စိတ်တန်ကြမဖြစ်အဲ့မှာဒုက္ခပြတ်တာတက်မဲ့ရောက်တူတယ်ကိုကဘလောက်ဆောင်ရောက်ဆိုပြည့်ချင်ကြပြတ်ထားပါမယ်အဲ့ကြတော့ဒုက္ခပြတ်တာဘုန်းကြီးလည်းမတူပါဘူးကြောင်းကံတွေတပည့်တွေတိတ်ပြီးတော့တန်ရောစဉ်တွေ့တာနေတာဒုက္ခဖြစ်တာအဲ့တော့အဲ့လိုမျိုးပုံကိုယ်တွေကိုရှောင်ရမယ် ဒါမှဥပ္ပခါတည်ငြိမ်ငြိမ်နေနိုင်တယ်နော်အဲ့လိုတည်ငြိမ်ရှိတဲ့ပုံကုံမျိုးပေါင်းရမယ်အဲ့ဒါမျိုးပြောသွားတည်ငြိမ်တည်ငြိမ်သွားတာလာတတ်တဲ့ပုံကုံပေါင်းရမယ်အဲ့ဒါလည်းတတိထားတယ်နော်ဒါတော့ဥပ္ပခါတန်ဖိုးစဉ်ဆိုတော့တချို့ကကြည့်လိုက်ရင်လည်းသိပါတယ်ဥပ္ပခါတော့တမာရီတော့ခက်ဆင်ဆင်လေးတွေပဲစိတ်ကိုဒေါသလည်းမဖြစ်လောဘလည်းမဖြစ်ဒါမျိုးနဲ့တည်တည်ငြိမ်ငြိမ်လေးထားနိုင်တာအဲ့လိုမျိုးပုံကုံမျိုး တချို့အဒီငြိမ်လေးနဲ့ပြောင်းနိုင်တယ်နော်ဒီငြိမ်ငြိမ်လေးနဲ့လောက်တတ်တယ်ဒီငြိမ်လေးနဲ့သွားတယ်အဲ့လိုမျိုးပုံအဲ့လိုမျိုးပုံကိုပေါင်းရမယ်ဘုန်းကြီးတို့လည်းမထူပါဘူးတခါတလေဒီစာသင်တဲ့အခါတော်တော်တတိထားပြောရတယ်စိတ်ကိုထက်ထက်တန်တန်ဒါပြော15မိနစ်လောက်ကြာဖတ်ဖတ်ကိုမောလို့အဲ့လိုဖြစ်တာစိတ်ကိုဒီငြိမ်နဲ့ပုံမှန်လေးပြောနေလို့ရှိရင်ကိုယ်လည်းတက်တာမမောလည်းမမောဘူး နော်မမှားလဲအမှားလဲနေတော့တချို့ကျခတ်သွက်သွက်ပြောချင်တာတွေကများအဲ့ဒါမျိုးခတ်သွက်သွက်ပြောစိတ်ကလောကြီးနေတာပေါ့လေလောဘကြီးနေတာလောကြီးနေတဲ့ကစိတ်တွေကတိုးလာတာမျိုးဒါမျိုးလောဘဒေါသတွေပါလာတာအဲ့ဒါကြတော့ဒီအဲ့လိုပုံကုမျိုးတွေနဲ့မပေါင်းရဘူးတဲ့ဒီဒီရင်ရင်လေးနဲ့ပြောတတ်တဲ့ဆိုတတ်တဲ့သွားတတ်တဲ့လာတတ်တဲ့အဲ့လိုမျိုးပုံကုပေါင်းမယ်နောက် သွားတာလာလာရရနေနေဟုတ်လားဥပ္ပခာစိတ်ကိုညင်ညင်ညင်တက်တက်ညင်ညင်မြမြလေးထားငါထားနေအောင်ကြိုးစားမယ်စိတ်ကအဲ့လိုထားတယ်ဟိုဘုန်းကြီးတို့ဘုန်းကြီးတရားဟောတာလေဒီလိုထားပြောတာငါညင်ညင်တက်တက်နဲ့ပြောနေအောင်ကြိုးစားမယ်လောကြီးအောင်မပြောအလောတကြီးမပြောမိအောင်တတိထားပြီးပြောမယ်ဒါမျိုးလေးပေါ့အဲ့လိုပြောနေ ဒါကတော့ဘုန်းကြီးတို့ဘယ်အရာမဆိုပြောတာနော်ဒါဘုန်းကြီးတို့ကိုယ့်အကိုဥပမာပေးတာလည်းမဟုတ်ဘူးဘာလို့လို့တည်တည်ငြိမ်ငြိမ်လေးနဲ့သွားမယ်လာမယ်နေမယ်ထိုင်မယ်စိတ်ကလို့ညွတ်တာအဲ့လိုညွတ်ထားရင်တည်ငြိမ်ချမ်းသာမှုကိုရတာကိုရရင်ကိုချမ်းသာတာအဲ့လိုလှုပ်သွားဖို့ဒါကိုပြောတာပေါ့ဗျအဲ့တော့ဥပက္ခဖြစ်ကြောင်းတရားဒါထကအဲ့လိုပြောသွားတယ် ဒီလောက်ပဲမှတ်မယ်နော်အဲလိုဒီဘုဇင်တရားတွေကိုပြန်ကောက်ချက်ချပြမယ်နော်ပထမတတိတံဘုဇင်တတိတံဘုဇင်ရှုမှတ်တဲ့အာယုရှုသိစိတ်တွေကိုမပြတ်အောင်မေ့အမှတ်ရတဲ့သဘောကတတိတံဘုဇင်လို့ခေါ်တယ်ရှုမှတ်စရာအာယုနဲ့အမှတ်ရနေတယ်ရှုသိစိတ်ကိုလည်းအောင်မနှစ်ခုလုံးသိတာနော်အောင်မေ့တယ်အမှတ်ရတယ်ဆိုတော့တစ်ခုတည်းကိုပြောတာမဟုတ်ဒီအာယုလေးတွေမဟုတ်ရှုသိစိတ်ကိုလည်းသိနေရတယ်ရှုပတ်စရာအာယုနဲ့သိနေရတယ် ဒါကိုပြောတယ်ဒီမှာတော့အတူချုပ်ရေးထားတာပေါ့နောက်တစ်ခုကတော့ဘာလဲဆိုဓမ္မဝိဇ္ဇဝိရိယတန်ဖိုးစဉ်ကြော်ပြောမယ်အလုပ်လေးနဲ့ကိုက်ဝိရိယတန်ဖိုးစဉ်ဆိုရှုမှတ်နေတာအပြင် ရှုသိစိတ်ကိုမလွတ်ရအောင်ကြောင်းကြဆိုင်ပေးနေနော်ကြောင်းကြဆိုင်ပေးနေအထုတ်ကြောင်းကြဆိုင်ပြီးအထုတ်တဲ့သဘောကဒါဝိရိယတန်ဖိုးစဉ်ပဲနော်ပြီးတဲ့ခါကျတော့ဘာပြောမလဲတမာရီတန်ဖိုးစဉ် ရှုနေတဲ့အာယုံပဲရှုသိစိတ်တွေကပ်ပြီးတီးနေတဲ့ငြိမ့်နေတဲ့သဘောလေးကိုဒါတမာရီတန်ဖို့စဉ်ဒါအလုတ်ပိုင်းနဲ့ပြောတာနော်အဲ့ဒီသုံးခုကဒါတမာရီတန်ဖို့စဉ်ဒီတတိဝီရိယတမာရီဒါလေးကိုအရင်လုံးတတိတန်ဖို့စဉ်ရှုစရာအာယုံ ရှုနေတဲ့အာယုံရှုသိစိတ်တို့မပြတ်အောင်မြမှတ်ရတဲ့သဘောအောင်မြအမှတ်ရနေတဲ့တတိဒါတတိတန်ဖို့စဉ်ဒီ ရှုနေတဲ့အာယုမှာရှုသိစိတ်တွေရှုသိစိတ်တွေမလွတ်ရအောင်ကြောင်းကြဆိုင်တဲ့သဘောအထုတ်နေတဲ့သဘောဝိရိယတမောစင်ပေါ့တမာရီဆိုတာရှုနေတဲ့အာယုမှာရှုသိစိတ်တွေကပ်ပြီးတော့တီးနေတဲ့သဘောလေးဒါတမာရီတမောအဲ့လိုတီးလာပြီဆိုတော့နောက်ကဘာဖြစ်လဲဓမ္မဥစ္စာတမောစင်ဖြစ်တော့ဗျာဓမ္မဥစ္စာတမောစင်ဘာလဲဆိုရှုစရာအာယုနဲ့ရှုသိစိတ်လေးပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြဖြစ်ပြီးပြဒါအိဋ္ဌာလည်းမြင်သွားတာညံ့တယ် ပေါ်ပြီးပြောက်ဖြစ်ပြီးပြည့်ဆိုဒုက္ခသဘောလည်းမြင်သွားတာပဲကိုဖြစ်ချင်လို့မဖြစ်တဲ့နတ္တသဘောလည်းမြင်သွားဒါဓမ္မဥစ္စာတမုစ္ဆေပဲအဲ့လိုဓမ္မဥစ္စာတမုစ္ဆေဖြစ်နေဒီထဲမှာဟိုရှုလို့ကောင်းတာလေးတွေနှစ်သက်သဘောကြတာလေးတွေဖြစ်လာတယ်ငြိမ်းချမ်းတဲ့သဘောလေးတွေဖြစ်လာတယ်ဒါပိဋိပတ္တိကလည်းလိုလိုပါလာတာဒီရှုမှတ်မှုလေးတွေငြိမ်းနေမယ်တီးနေမယ်ဆိုရင်လည်းဒါဥပ္ပခါလည်းဖြစ်လာတာပဲဒါဘုဇ္ဇခုနှစ်ပါးပြောတယ်အဲ့ဒီဘုဇ္ဇခုနှစ်ပါးမှာပါဘုန်းကြီးတို့ဒီ ဥရောပြညာတော့အဆိုင်နောက်ပိုင်းကျဒီဘိုးစဉ်လေးတွေချင်းချင်းချင်းချင်းပြီးရှုရတယ်နော်ဘလို့ချင်းရှုရလဲဆိုရင်ဒါအရေးကြီးတယ်ဒါလေးပဲမှတ်ထားဖို့ပဲနော်စိတ်တက်တွေကသိတက်ကြွလုံးနေဒါလျှော့ပေးရတယ်ဘုရားကုံတော်ပေါ်စိတ်တက်တွေတာကြွတက်အဲဒီလိုပုံကုံမျိုးဆိုလျှော့ပေးရတယ်လျှော့ပေးတယ်ဆိုဘာလို့ရမလဲဆိုတမာရီ တန်ဖိုးစဉ်တို့ပီပတ္တိတန်ဖိုးစဉ်တို့သမာဓိတန်ဥပိ္ပခတန်ဖိုးစဉ်တို့ပွားပေးရစီရတဲ့တက်တိတ်တကြွလုံးနေပြန်ပြောမယ်ပတ္တိတန်ဖိုးစဉ်သမာဓိတန်ဖိုးစဉ်ဥပိ္ပခဟိုးရင်ကလည်းပြောခဲ့မှုပါပတ္တိဆိုတာကဒီအာယုအတင်းကြောင်းကြမဆိုင်နဲ့ရှုသေးစိတ်ကလည်းကြောင်းကြမဆိုင်ဘဲနဲ့စိတ်ဒီအေးအေးလေးထားပြီးခတ်လျှော့ရော်လေးရှုနေတဲ့သဘောပတ္တိတန်ဖိုးစဉ်ပဲ ပြီးတဲ့ခါကျတမာရီတန်ဖို့အစဉ်ဆိုတာဒီပေါ်ရမြအာယုန်ကိုရှောက်မလိုက်နဲ့အာယုန်တကူတည်းကိုဆုဆိုင်ပြီးကတ်ရှုနေရင်ဒါကတ်သွားနိုင်မယ်ဒါတမာရီတန်ဖို့နော်စိတ်တည်ငြိမ်ဖို့အရေးကြီးတာ။ပေါ်သမားဟိုအားလိုက်ဒီအားလိုက်ဒီဟိုအားလိုက်ဒီမဲ့စိတ်မငြိမ်ဘူး။အဲ့ဒီအာယုန်နဲ့တော့မလိုက်ရအောင်။အာယုန်တစ်ခုတည်းကိုစူးစိုက်ပြီးကပ်ပြီးရှုနေရတယ်။ကပ်သွားပြီးဆိုသမားကြီးတောင်းဝင်စဉ်ဖြစ်တာ။အဲ့ဒီလိုလေးရှုရတယ်။နော်စိတ်တွေတက်တက်တက်ကြွလွန်းနေခါဟိုအားလိုက်လိုက်ဒီအားလိုက်လိုက်လို့ဖြစ်တာ အဲ့လိုမလဲအောင်စိတ်ဓာတ်တွေတက်ကြွတဲ့ကအာယုတကုတ္တကိုကပ်ပြီးရှုပါပြီးတဲ့အခါကျဥပ္ပခါဆိုပါလဲဒီကောင်လေးလေးဘုန်းကြီးတို့ပါအောင်လို့ဖြစ်တတ်တယ်မျောတာကိုဟာဘာဖြစ်လိမ့်မှာလဲဘာတွေများဖြစ်လာလိမ့်မှာလဲဟာငါဘာမှမတွေ့သေးပါလားသူ့တော့တွေ့တယ်ငါမှမတွေ့ဘူးအဲ့ဒါမျိုးတွေပေါ့လေဘာမှမမျောလိမ့်မယ်နဲ့ရှုမှတ်နေအာယုံလေးအတာလေးအတိလေးကတ်ကြည့်နေတာဥပ္ပခါတံဝဲစင်ခေါ်တယ်အဲ့တော့စိတ်ဓာတ်တွေတက်ကြွလွန်နေရင်အဲ့ဒီလိုရှုပေးရတယ် စိတ်ဓာတ်တွေကြာနေမြင့်ပေးရကြာတဲ့ကမြင့်တင်ပေးဖို့နည်းနည်းခက်တယ်မြင့်တင်ပေးဖို့ဘာလို့ရလဲဓမ္မဥစ္စာတန်ဖိုးစဉ်ဝိရိယတန်ဖိုးစဉ်ပိဋိတန်ဖိုးစဉ်ရှုပေးရမယ်နော်အဲ့ဒါမျိုးလေးတွေရှုရမယ်ဓမ္မဥစ္စာတန်ဖိုးစဉ်ဆိုတော့ဘာလဲဆိုတော့ဉာဏ်ဖြစ်အောင်ရှုရတာပေါ့ဗျာတရားရှုမှတ်တယ်ဆိုတော့သိဉာဏ်ရှုအောင်ဖြစ်ရတော့စိတ်ဓာတ်တွေကြာနေ ကြစရာမလိုကိုရှုမှတ်နေတဲ့အာယုမှာရုပ်တဘာဝလေးနာမ်တဘာဝလေးသိဖို့ရည်ကြည်တာ။ကြောင်းကျိုးတဘာဝလေးသိဖို့ရည်ကြည်တာပဲ။နေသဒုက္ခနာတာမြင်အောင်ရှုတာပဲ။ဒါလေးတွေသိနေစိတ်တကြစရာမလိုဒါမျိုးဉာဏ်သိအောင်ငါဉာဏ်သိအောင်ဖြစ်တာပဲ။ဉာဏ်သိအောင်မှတ်တာပဲ။ဉာဏ်သိအောင်ရှုဉာဏ်ဖြစ်အောင်ရှုတာပဲ။ဒီလိုရှုမှတ်နေနဲ့ပြန်စိတ်ဓာတ်တွေတက်ကြွလာ။နောက်စိတ်ဓာတ်တွေကြာနေစိတ်အားလည်းတင်းကိုယ်အားလည်းတင်းပြတော့လို့သူတော်ကောင်းတရားဆိုတာခပ်ပေါ်ပေါ်ခပ်ရောလုံးလုံးမရဘူး။ ကိုကစိတ်ကညာအပြီးထက်ပြီးလုံးဝရမယ်။ဒါမျိုးဝမ်းမြောက်ဝမ်းသာစိတ်လေးနဲ့ရှုကြည့်ရတယ်။အဲဒီမှာ ရှုမှလို့ကောင်းလာတယ်နော်။အဲဒီနေ့ဒီလောက်နဲ့တော်မယ်နော်။ဒီနေ့ဟောပြောဆွဆုံပါတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉာဏ်လေးပါကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ပြောပြီးတဲ့ဆင်းနေပြရပါလို့ရှင်ပြလား။